လိုလာကြီးနေကဝါစုသင်္ကန်းလူရနာနဲ့အကြောင်းပြုပြီးတော့သာဥပါရိသေသသောဆိုတာကိုရင်းကတည်ပြီးဟောခဲ့အဲဒီသာဥပါရိသေသသောအတ္တကထာမှာအဲဒီပါဠိတော်မှာပြရတဲ့အရိယာပုဂ္ဂိုလ်တွေသာမဟုတ်သေးဘူး နိဗ္ဗာရသာဝရကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေလည်းပဲအပေလေးပါးကလွတ်တယ်ဆိုပြီးတော့ပြထားပါတယ်အဲဒီတည်းမှာဝါစုသင်္ကန်းကလည်းတစ်ခုပါလို့ဒါကြောင့်အဲဒါလည်းဟောတယ်ဟောနေကြပါပဲအဲဒီပုဂ္ဂိုလ်ချင်းကဒီပြီးဟောခဲ့ဒါပေမဲ့အဲဒီတုန်းကတော့သင်္ကန်းလူဒါနအကျိုးတွေဟောနေတာနဲ့ အဲဒီသာဥပါရိသသုတ်ကအနည်းလေးပဲဒီကသိမဟောလေးရအောင်ဒီကနေ့ဟောရမယ်ခါရဘာမှာမြတ်စွာဘုရားသာဝတိတိဇေရွန်အကြောင်းမှာသတင်းသုံးနေတဲ့အခါရှင်သာရိပုတ္တရာမထေရမြတ်မနဲ့စောစောသုံးခါမိုးရကျောင်းကထွက်ပြီးတော့လာတဲ့အဲမဲ့သုံးခါကြီးတော့မကြသေးဘူးဆိုတာကိုသိပါတယ် လမ်းကြီးမှာပရဝိတ်တွေကြောင်းလိုက်ပရဝိတ်တွေကြောင်းလိုက်အရာကိုဝင်ပြီးတော့တရားစကားပြောဖို့ကြွလာတာပါပဲဒါတရားအကြောင်းအားလျော်စွာတရားဟောရပါရမီရည်ကူးသို့ပြည့်ပေါ်လေသူတို့သိပြီးတော့သဘောကျသည်ဖြစ်စေမကျသည်ဖြစ်စေ အဲဒီရားစကားဟောရတခါတရားလည်းဘယ်လိုပြောလဲဆိုစကားတွေနားထောင်လာပြီးတော့မြတ်စွာဘုရားကိုကြောက်ထားရကြောက်ထားတဲ့အခါကာလကျမြတ်စွာဘုရားအသင်လျော်တဲ့တရားကိုဟောအဲဒီနေ့မှာတော့ဉာဏ်သာရိပုတ္တရာရောက်သွားတဲ့အခါပရဝိဒိယစည်းဝေးနေခြင်းစကားတစ်ခုဖြစ်ပေါ်လာတယ်ယောဤကောစီအာဟုသောပါဥပါရီတွေသောကာလံကုရုမာနောအပိမုတ်တော်နိရေယအပိမုတ်တော် သေသာနာယောနိယအပရိမုတ်တော်ပိတိဝိသေယအပရိမုတ်တော်ဘာယဒုတိဝိနိပါဒာအာဟုသောငါရှင်တို့ဘရပိုက်တွေကသူတို့ချင်းချင်းဒီလိုပဲပြောတယ်အာဟုသောငါရှင်တို့ယောဤကိုစီမှားမရှိတစုံတယောက်သောပုဂ္ဂိုလ်သည်သာဥပါရီတွေသောဆွဲလမ်းမှုအကျွင်းကြံရှိလျက်ကာလံကုရုမာနော သီလသည်ရှိသောနိရိယာငရဲမှအဲသဘောသောသဘောအလုံးစုံသောသောထုပုဂ္ဂိုလ်သည်နိရိယာငရဲမှအပရိမုတ်တော်မလွတ်သေးဘူးဆွဲလာမှုဥပါဒာရှိပြီးတော့သေလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာငရဲမှမလို့ဘယ်ဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ဆွဲလာမှုကျွင်းကြံသေးလို့ရှိရင်ငရဲမှမလို့ဘူး အပရိမုတ်တော်တိရစ္ဆာနာယောနိယာတိရစ္ဆာန်ဘဝမှာလည်းမလိုဘူးအပရိမုတ်တော်ပိဋိဝိပြပြိတာဘဝမှာလည်းမလိုဘူးအပရိမုတ်တော်အပါယဒုက္တိဝိနိပါဒအပဲလေးပါဒုက္တိဘုံများကြာရောက်မှုကလည်းမလိုသေးဘူးလို့ဒီလိုပုဂ္ဂိုလ်တို့ကသူ့ဝါဒကိုတင်ပြဟောတယ်ပေါ့လေအဲဒီလိုအလုံးလက်ခံကြမှာပါပဲရှင်သာရိပုတ္တရာကတော့ ဒီတရားကြားတဲ့အခါသဘောတော့မကြဘူးပေါ့မကြရမယ်လို့သူကြည့်မှာတားမြည်လို့လည်းမတော်လို့ဒါလည်းမတားမြည်ဘူးညာမဟုတ်ဘူးဆိုတာလည်းမပြောဘူးကောင်းပါတယ်လို့လည်းမထောက်ခံဘူးอืมမြတ်စွာဘုရားကြီးချက်ဝါမှာပဲမြတ်စွာဘုရားဟောတဲ့တရားနာပြီးမှတ်သားရမှာပဲဆိုပြီးတော့ရှင်သာရိပုတ္တရာက ချိန်ကြတော့သုံးမှန်သွားသုံးမှန်သွားပြီးတော့သုံးလို့ပါတော့ခုံးဝေးပြီးတဲ့အခါသင်လည်းပဲချိန်နဲ့သာပြချောက်ထားမနေ့ကင်းကသုံးမှန်သွားရင်ပရဝိုက်ရာပရဝိုက်ကျောင်းတိုက်ကိုရောက်သွားတော့ဒီလိုဆွေးနွေးပြောဆိုတဲ့စကားကြားခဲ့ရပါတယ်တဲ့ညစွာပြားရောက်တယ်ညစွာပြားကေသပါရိပုတ္တဘာလာအပြတ္တ အညာဒိဋ္ဌိယကေသသာဥပါရိတနာသာဥပါရိသောတိသာနိသာနိအနုပါရိတနာအနုပါရိသောတိသာနိသာနိသာရိပုတ္တသာရိပုတ္တရာဘာလာမသိမလိမ္မာကုန်သောအကြတာမကျွမ်းကျင်ကုန်သောအညာဒိဋ္ဌိယသာသနာတော်မှာပါပြသောဒိဋ္ဌိတို့သည်ကေသဘယ်လိုပုဂ္ဂိုလ်တို့လဲသူတို့ကဘာတွေမို့ဒီလောက်နည်းနည်းနည်းနည်းအားဖြင့် ပြောနိုင်ဟောနိုင်ရတယ်လေသူတို့အရာမဟုတ်ဘူးလို့ဆိုတာပေါ့လေသူတို့ကမတမ်းဘူးလို့ဆိုတယ်သေစပဲသောပုဂ္ဂိုလ်တို့ဖြစ်ပြီးသာဥပါတိတံဝါသာဥပါဥပါတိသောလာမှုကျွင်းကြံသောပုဂ္ဂိုလ်ကိုလီသာဥပါတိသောတိသောလာမှုကျွင်းကြံသောပုဂ္ဂိုလ်ကိုဇာနိတန်ဤသိကုန်လတာနိအနုပါတိတံဝါအနုပါတိသောတိသောတိဇာနိတန်ဤသောလာမှုကျွင်းကြံမရှိသောပုဂ္ဂိုလ်ကိုလည်းသောလာမှုကျွင်းကြံမရှိဘူးလို့သိကုန်လတာနိ သူတို့ကဘယ်လိုပုံကိုယ်တွေမှုသိမှာတော့ဆွဲလာမှုအကျွင်းကြံရှိတဲ့ပုဂ္ဂိုလ်အကျွင်းကြံမရှိတဲ့ပုဂ္ဂိုလ်သိတာကသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတွေပြည့်စုံကဗုဒ္ဓတွေယ ahanan ပုဂ္ဂိုလ်တွေဒီတမိတာပါဒယ ahanan ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေမှသိတာမညာဒိဋ္ဌိယသာသနာမှာပါဖြစ်တဲ့ပုဂ္ဂိုလ်တွေက မတန်ဝေးတာပဲလို့ဆိုလိုပါတယ်သာသနာ့ရင်းကပုဂ္ဂိုလ်တောင်မှပုထုဇဉ်ပုဂ္ဂိုလ်စဉ်မသိနိုင်ဘူးဟောတာဘာလို့သရာဂံတို့နာဂံတို့တောင်မှသိဖို့ရမလွယ်ပါဘူးအရဟနာတောင်မှလည်းပဲသီလမိတာပတ္တမဟုတ်လို့ရှိရင်ဖြင့်သိဖို့ရမလွယ်ပါဘူးမလွယ်ဘူးသီလမိတာပတ္တပုဂ္ဂိုလ်တွေတော့အဲဒီမဲ့ဆိုသိဖို့ရရှိပါလေသမာသမုဒ္ဒမြတ်စွာဘုရားတွေမှာကောင်းကောင်းသိတာ ဒီပုဂ္ဂိုလ်မှာဆွဲလမ်းမှုရှိသေးတယ်ဆွဲလမ်းမှုမရှိဘူးဆိုတာသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတို့ဤရာပဲသူတို့ဤရာမဟုတ်ဘူးဒီဥစ္စာမြတ်စွာဘုရားမိန်တော်မူပါတယ်အဲဒီလိုမိန်တော်မူပြီးတော့နဝယိမေသာရိပုတ္တပုဂ္ဂလာသာဥပါရိသေသာကာလံကုရုမာနာပရိမုဒ္ဒာနိရယပရိမုဒ္ဒာတိသနာယောနိယပရိမုဒ္ဒာ ဘာယဒဝတိဝိနိပါဒာပါရိဗုဒ္ဓပါရိဗုဒ္ဓနဝ၉ပါးကုန်တာဣမေပုဂ္ဂလာဤပုဂ္ဂိုလ်တို့သည်သာဥပါရိသေသာအစွဲလန်းအကျွင်းကြံရှိကုန်ပြီဖြစ်၍အစွဲလန်းအကျွင်းကြံရှိပါကုန်လျက်ကာလံကုရုမာနာသေကုန်လာတော့ပရိမုဒ္ဒာနိရယငရဲမှလုံးဝလွတ်ကြလေပြီပရိမုဒ္ဒာသစ္ဆာနဲ့ယောနိယ ဒိဋ္ဌာန်ဖြစ်မှလည်းလွတ်ကြလေပြီပရိမုဒ္ဒပဋိဝိဒယာပြိဋ္ဌာဖြစ်မှလည်းလွတ်ကြလေပြီပရိမုဒ္ဒဒုအပါယဒုတိဝိနိပါဒဘယ်ဒုတိဆိုကြောက်ခြင်းမှလည်းလွတ်ကြလေပြီတဲ့မြတ်စွာဘုရားမိန့်ပုဂ္ဂိုလ်၉ပါးပုဂ္ဂိုလ်၉ပါးဥပါရအကျွင်းတော်ရှိသေးတယ်တဲ့ယဟနာမပါဘူးတဲ့ပုဂ္ဂိုလ်၉ပါးထဲမှာယဟနာကတော့ဆွဲလာမရှိပါဘူး

ဒိဋ္ဌုပါဒဆိုတာကတော့မိစ္ဆာအယူမှားသောအယူမျိုးမျိုးအဲ့ဒါကိုယ်ယူနေကိုယ်ဆွဲလာဆွဲပန်ကြီးဖြစ်ပြီးတော့ဒိဋ္ဌုပါဒခေါ်တယ်သီလပတုပါဒဆိုတာကတော့သံဃာမလွံ့မြောက်ရေးတရားအနေအားဖြင့်နိမမှန်လားမမှန်ပဲယူထားတဲ့အယူဝါဒတွေပေါ့အလေးအကျင့်တစ်စုံတစ်ခုမျှနဲ့သံဃာကလွံ့မြောက်နိုင်တယ်လို့ယူထားတဲ့အကျင့်တွေ ဘာသာရေးဘာသာရေးနဲ့ဆိုင်တဲ့အကျင့်တရားတွေဘာသာတိုင်းဘာသာတိုင်းမှာကိုယ်ယူဝါဒလေးတွေဆွဲလာလေးတွေရှိရှိတယ်။ဘယ်လိုကျင့်လို့ကျင့်ဖြင့်သာမယာလွတ်မြောက်တယ်အများအားချမ်းသာသွားတယ်လို့ဆွဲလာတာရှိတယ်။ကိုယ်ဘာသာနဲ့ကိုယ်နိဗ္ဗာန်ဆိုတာလည်းရှိတာပဲသူကလည်းသူနိဗ္ဗာန်ရှိတာ။ဘုရားဘာသာနဲ့တောင်မှနိဗ္ဗာန်နဲ့အမျိုးမျိုးကိုယ်ရနေသေးတာ။

မြတ်စွာဘုရားဤသာသနာတော်တွင်မှာမဲခင်စေပါအကျင့်ဤလာမှန်ကိုသိပြီးတော့ဒီကျင့်သာလဲသံဃာဝဆင်းရလွံ့မြောက်ကြောင်းပဲလို့ပြီးတာကတော့ဒါကတော့ကိုဥပါဒဏ်တော့မဆိုရပါဘူးဒါတော့အမှန်တိုင်းပြီးတာမို့အဲ့ဒီမှတပါးဆိုလို့ရှိရင်မဲခင်စေပါအကျင့်မဟုတ်ဘဲနဲ့သစ္စာလေးပါးတရားသိတာမဟုတ်ဘဲနဲ့အလွတ်ဖြစ်တဲ့အကျင့်တွေအကျင့်မားတွေကိုအကျင့်မာနေအားဖြင့်ယူဆဆွဲလန်းတာတွေဟာ သီလဝိဓုပါရဏီပဲအဲလူချမ်းသာနာချမ်းသာလောကရင်ချမ်းသာချမ်းသာကြောင့်အကျင့်နေရာချင်းမဟုတ်တာတွေဆွဲလန်းတာတွေလည်းရှိတယ်အတ္တဝါတွေဝသပြပြီးတော့ရင်းနာပူဇော်လိုက်လို့ရှိရင်ဘုရားသခင်ပူဇော်လိုက်လို့ရှိရင်ဘုရားသခင်အလိုတော်အတိုင်းကောင်းမြတ်မှုရောက်ချမ်းသာတဲ့အဲလူလောကနာလောကမှာချမ်းသာတဲ့စသည်ဖြင့်ဒီလိုယူဆတာတွေရှိတယ်သီလဝိဓုပါရမယ်သီလဝိဓုပါရခေါ်တယ်အလေးအကျင့် အကျင်ကောင်းမဟုတ်တာတွေအကျင်ကောင်းနေရတယ်ဆွဲလာတယ်အဲဒါကြီးကပုထုဇဉ်ပုဂ္ဂိုလ်ဆိုရင်မกินသေးဘူးပေါ့အရိယာဖြစ်သွားရင်တော့အဲဒီလိုဆွဲလာမရှိတော့ဘူးအတ္တဝရုပါဒအတ္တဆွဲအဲဒီသုံးခုကတော့ဒိဋ္ဌုပါဒယံဒီလိုလဘ္ဗတုပါဒယံအတ္တတုပါဒယံဒါဒိဋ္ဌိကြီးတယ်ပါပဲဒိဋ္ဌိအမျိုးကွဲတာပါအတ္တဝရုပါဒကပုဂ္ဂိုလ်သတ္တဝါကောင်အနေနဲ့ဆွဲလာတယ် သီလပတုပါဒံကတော့အကျင့်ကောင်းမှုတာတွေအကျင့်ကောင်းအနေနဲ့ဆွဲလာတယ်ဒီမှာတပါးတော့အမိတ္တယူမှားတော့ယူဘူးရများတွေကဒိဋ္ဌုပါဒံနဲ့ဝင်တယ်အားလုံးဒိဋ္ဌိကြီးတယ်ပါပဲအဲ့ဒါကသောတာပတိမဲ့ရောက်လို့ရှိရင်ကျင်းသွားတယ်သောတာပန်ဖြစ်သွားရင်ဒီတော့မှားတော့ယူတွေမရှိတော့ဘူးဒီယူတွေအကုန်လုံးကျင်းသွားတယ်နေဒီမရောက်သေးလို့ရှိရင်တော့ဒီဥပါဒံကြီးနေတာအဲ့တော့ကာမုပါဒံရဲ့ဒိဋ္ဌုပါဒံရဲ့သီလပတုပါဒံအာတဝရုပါဒံရဲ့ အဲလေးခုရှိတယ်အချင်းချင်းလိုက်လို့ရှိရင်တဏှာနဲ့ဒီနှစ်ခုပါပဲဘာယာနှစ်သက်ပြီးတော့ဆွဲလန်းတာကတဏှာဥပါဒံမာယွင်းစွာအထင်မှားအမြင်မှားအယူမှားပြီးဆွဲလန်းတာကဒိဋ္ဌိဥပါဒံဒီနှစ်ခုပဲသင်လွဲပါရဆွဲလန်းတာမပြဥပါဒံအထင်လွဲပြီးတော့ အယူမှားပြီးဆွဲလာတာဒိဋ္ဌိဥပါဒ။အဟုတ်တာတွေအဟုတ်ထင်ပြီးတော့ဆွဲလာတယ်ဒိဋ္ဌိဥပါဒနဲ့။ပါရနှစ်သက်ပြီးတော့ဆွဲလာတာတဏှာဥပါဒ။သင်လွဲပါရဆွဲလာတာနှစ်ကြာဥပါဒံ။အဲဒါလေးဒီဥပါဒံအဆွဲလာနေတဲ့တော့တော့ပြီးအောင်မှတိုင်တာလေးဆိုရအောင်မှ င်လွဲပါရာဆွဲလာနာနပြဥပါရံင်လွဲပါရာဆွဲလန်းနာမပြဥပါရာရှင်လွဲပါရာဆွဲလန်းနာမပြဥပါရာ တဲ့အထင်မှားယူမှားပြီးတော့ဆွဲလန်းတာဥပါဒံတခု။မာယာနှိမ့်သက်ပြီးတော့ဆွဲလန်းတာဥပါဒံတခု။အဲဒီဥပါဒံအကျွင်းကြံစီသေးလို့ရှိရင်ဥပါဒံမကုန်သေးလို့ရှိရင်ဥပါဒံမကုန်သေးလို့ရှိရင်ဘယ်လေးပါးမှမလိုဘူးလို့ပြပိုက်တရားဆိုရင်ဆိုပါဗျာဥပါဒံလေးပါးမကုန်သေးပေမဲ့လို့ အခုဟောမဲ့ပုဂ္ဂိုလ်၉ပါးတော့ဘယ်လေးပါးကလွန်မြောက်တယ်ဥပါဒံတော့မကုန်သေးဘူးဥပါဒံကုန်တာသာယာနှစ်သက်မှုတဏှာဥပါဒံဆိုတာကအနာဂံလည်းရှိတာပဲရဟနာကြမှာကိုအကုန်ကင်းတာနေတော့အဲဒီဥပါဒံရှိနေပေမဲ့လို့ဒီ၉ပါးသောပုဂ္ဂိုလ်တွေတော့ဘယ်လေးပါးလို့ဒီ၉ပါးဆိုရင်မလို့အချင်းချင်းလိုက်လို့ရှိရင်တော့ သောတာပန်သရကအနာဂံသုံးပါးပါပဲอืมအရိယာပုဂ္ဂိုလ်7ပါးရှိတဲ့နေ့ကမဲ့ပုဂ္ဂိုလ်၄ပါးကတော့သူတွေကောင်းတာမဟုတ်လို့သူတို့ရည်တွက်လို့ဖြစ်ပါဘူးသူကစိတ်ကလေးတစ်ကြိမ်ကြီးတာအဲသူတွေကောင်းတဲ့ပုဂ္ဂိုလ်တွေက၄ပါးပဲရှိပါတယ်၄ပါးပဲရှိပါတယ်သောတာပန်သရကအနာဂံယဟနာ၄ပါးပဲရှိတယ် သောတာပတိမဲ့ပုဂ္ဂိုလ်စုရတယ်လို့မရှိဘူးလက္ခဏာလေးပဲပြီးသွားပြီမက်စိတ်ကလေးဆုံးသွားရင်ဖို့စိတ်ရောက်သွားဘာမှကြတာမဟုတ်နာရာဂာမိမဲ့ပုဂ္ဂိုလ်ဆိုလည်းမက်စိတ်ကလေးဆုံးရင်ဖို့စိတ်ရောက်တာပဲအနာဂါမိမဲ့ပုဂ္ဂိုလ်လည်းမက်စိတ်ကလေးဆုံးဖို့စိတ်ရောက်တာနာဂံပုဂ္ဂိုလ်ဖြစ်တာအရာတမဲ့ပုဂ္ဂိုလ်လည်းမက္ခဏာလေးတွေမက္ခဏာဆုံးသွားတာနဲ့မက္ခဏာလည်းပဲအဲတစ်စက္ကန့်တော့ကြာလာမဟုတ်ဘူးသူကပြုတ်နေဆိုပြီးသွားတာအဲဉာဏ်နာဖြစ်သွား အဲတော့အခုဒီတော့ကသုရိပြီးဘယ်လေးပါမကြတာဟောတာကိုသုရိယအောင်မှာသုရိယအောင်မှာဆိုတော့အရိယပုဂ္ဂိုလ်7ပါးရှိတဲ့နယ်ကဖို့ပုဂ္ဂိုလ်၄ပါးဖလထံပုဂ္ဂိုလ်တွေခေါ်တာဖလထံဖို့နိုင်တည်တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်၄ပါးပဲသုရိကောင်းပါလေအဲဒီကရဟနာပုဂ္ဂိုလ်ကတော့ဥပါဒံအကျိုးမရှိဘူးသူတော့ပြောကြမလို့ဥပါဒံအကျိုးမရှိတော့အစွဲလားမရှိတော့ဘဝတည်ယုံနာခန္ဓာတွေကိုလုံးဝမပြည့်ဘူးအပယ်တာမဟုတ်ဘူး ။တာမယာကြီးတစ်ခုလုံးကလွံ့မြောက်သွားလူလောကနတ်လောကတွေမှာလည်းပဲမဖြစ်ရဘူးပြမလောကမှာလည်းမဖြစ်ရဘူးကျွမ်းခန္ဓာတွေအကုန်လုံးမဖြစ်ရဘဲနဲ့ငြိမ့်ပြီးတော့သွားတယ်သူကတော့သဘေလေးပါလုံးမလို့စဉ်းစားကြရမလို့သံဃာကကွာလုံးမြောက်သွားသောတာပန်သရဂအနာဂံဆိုတဲ့အောက်ပိုင်းအရိယာပုဂ္ဂိုလ်၃ပါး

ဒါပေမဲ့တဏှာဥပါဒနာကျန်နေတယ်သူကตายရသေးတာပဲအာယု၅ပါးနဲ့စပ်ပြီးတော့လဲตายရတယ်ကိုယ်ဘဝကိုယ်အခြေအနေနဲ့စပ်ပြီးတော့လဲตายရတယ်ဒါကြည့်တာပဲသောတာပန်တရားကံလည်းဒီတိုင်းပဲကာကရောဓမောဟတွေတော့နဲတော့နဲပါနဲပေမဲ့လို့ကျန်တော့ကျန်သေးတာပဲအနာဂံကြတော့လည်းပဲကာမရာဂကာမဂုဏ်အာယုန်နဲ့စပြီးတော့ตายရမှုတော့မရှိဘူးဒါပေမဲ့လို့ကိုယ်ဘဝတွေနဲ့ကိုယ်တော့ตายရမှုရှိသေးတာပဲချမ်းသာလေးတွေကောင်းလေးတွေတော့ကြိုက်သေးတာဒါရှိနေတယ် အဲဒီတော့တဏှာဥပါဒကမကင်းသေးတဲ့အတွက်ကဥပါဒမကင်းသေးတဲ့ပုဂ္ဂိုလ်တွေပဲအဲဒီပုဂ္ဂိုလ်ဟာညသောရာဒေသနာတော်ရာ၉ပါးရှိတယ်ကျင်းချုံလိုက်လို့ရှိရင်၃ပါးပဲအဲ့ဒါပဲပုဂ္ဂိုလ်တွေတော့ဆိုညသောရာဒေသနာကျေဟောပါလေအဲဒီဒီလိုနေရင်လည်းဒီမှာလည်းသိမထူပါဘူးတို့ရုပ်ပြောရမယ် သီလအပြည့်စုံခြင်းမိသားဖြစ်တယ်တဲ့သမာဓိလည်းပြည့်စုံပြီတဲ့သီလနဲ့သမာဓိဘက်ကတော့မလိုတော့ဘူးတဲ့ဒီပုဂ္ဂိုလ်ကပညာမှာတော့မတ္တတော်တစိတ္တိသာပဲပညာရှိရသေးတယ်တဲ့ပညာမှာအကုန်လုံးသိကျင်သိတဲ့ပညာတွေအကုန်မသိသေးဘူးလို့ဆိုတာပေါ့သီလနယ်ပယ်မှာသီလချွင်မှုတော့သူမရှိတော့ဘူးတဲ့သမာဓိမှာလည်းပဲကိုယ်စိတ်ကိုမနိုင်မနှင်းနဲ့ သိလို့သိလို့မရတဲ့အချိန်မျိုးမရှိတော့ဘူးသိတယ်ပဲလူကြီးတိုင်းနိုင်နေနေပြီသမာဓိတော့ဖြစ်နေပါပြီပြည့်စုံနေပြီသီလနယ်ကပြည့်စုံတယ်သမာဓိနယ်ကပြည့်စုံတယ်ပညာမှာတော့မတ္တသောကာရီမတ္တသောတစေတရေသာအနည်းငယ်အားဖြင့်ကာရီပြုလေခြင်းပညာပညာအကျင့်ကတော့ဖြင့်အပြည့်စုံမကျင့်ရသေးဘူးမပြည့်စုံသေးဘူးကျင့်တော့ကျင့်ထားတယ်ပေါ့လေလုံးလုံးမသိတာတော့မဟုတ်ပြီးတော့ပြီး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 ဝိဇ္ဇာဖြစ်တဲ့အာယုံမဲ့တဏှာကနေပြီးတာယာနေတဲ့ဆွဲလာမှာကိုဒါဥပါဒနာလို့အကျဉ်းရှိနေတာမသိရင်တွေ့သိရင်ပယ်ပြီးမသိလို့အဲယုံနာတရားတွေအဖြစ်အပျက်ကလေးတွေဒီတိုင်းဒီတိုင်းသဘောလေးတွေမသိနိုင်တဲ့အတွက်ဇွဲရာမှုလေးဖြစ်လာတာကတဏှာဥပါဒနာနေပဲ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 မာရိပြည့်စုံသီလပြည့်စုံတဲ့သမာရိပြည့်စုံတဲ့ပညာမှာလိုနေလေသည်မြတ်စွာဘုရားဒေသနာတော်ရတရားထုတ်တဲ့ယောဂီပုဂ္ဂိုလ်ကြီးကိုယ့်အကိုလည်းပဲသုံးပြနိုင်တာပါပဲသီလဘက်ကရင်ဘာမှမချွေရင်တော့ဘူးဆိုရင်ဒီဒေသနာနဲ့ညီပြီးအောင်မရမှာသမာရိဘက်ကလည်းပဲစိတ်ဟာဖြင့်အဲမတမဲ့လွတ်ထွက်သောတာရင်ပြည့်စိတ်တော်ဖြင့်လူကြီးတိုင်းနိုင်နေနေပြီဆိုရင် မာရိယာသူပြည့်စုံနေတာကိုယ့်အကိုယ်တော့ပြီးရမှာပဲဘေးကပုဂ္ဂိုလ်ကတော့ပြီးမယ်မဟုတ်ကိုယ့်အကိုယ်တော့ပြီးရပညာဘက်ကသိစရာလေးတွေအကုန်လုံးသိပြီလားမသိသေးဘူးလားဒါလည်းပဲကိုယ့်အကိုယ်ချင်းတွေးစရာပဲမသိသေးဘူးတဲ့ကိုယ်အကုန်လုံးမသိသေးဘူးကျွင်းကြံနေတယ်ကျွင်းကြံလို့ရှိရင်ဒါအနာဂတ်ခေါ်တယ်အဲ့ဒီအနာဂတ်၅မျိုးရှိတယ် အန္တရာပရိနိဗ္ဗာန်ကြီးဖြစ်မဲ့အနာဂံကတစ်မျိုးဒီဘဝရင်တော့ယ ahanan မဖြစ်သေးဘူးဒီဘဝရင်ယ ahanan ဖြစ်မယ်ဆိုရင်လည်းသာဥပါတိဒေသမခေါ်ရဘူးလားဟာဥပါတိဒေသမမရှိဥပါဒအကျိုးမရှိပရိနိဗ္ဗာန်ဆိုင်ရုံရှိတော့တာပဲအခုကဒီဘဝရင်ယ ahanan မဖြစ်မဲ့ပုဂ္ဂိုလ်ဟောနေတာနာကအန္တရာပရိနိဗ္ဗာန်ကြီးဟောဒီအန္တရာ

သူ့မှာရတာလေသောသောကရရတဲ့ဇာသရုပ်ဇာဒီလိုရင်လည်းရှိရမယ်ဒါမှမဟုတ်ရင်လည်းအနိကမှာရတော့သရုပ်ဇာရှိရသရုပ်ဇာမရှိရင်တော့လည်းပထမဇာဒုတိယဇာတတိယဇာပုံတွေလည်းဖြစ်နိုင်တာပါပဲဒါပေမဲ့ဒီဒေသနာကတော့သရုပ်ဇာကိုဟောနေတယ်သရုပ်ထဇာသောသောကရထားတာဖြစ်ဖြစ်ဒီသုရိကာနီမှာကပ်ပြီးရတာဖြစ်ဖြစ်အဲဒီဇာသံကုသိုလ်ရတဲ့သုဒ္ဓဝါဒပုံမှာဖြစ်ပြီး ဘုရားဝါဒဘုံဆိုတာအာဝိအာဘုံအာတပါဘုံသုဒ္ဓတာဘုံသုဒ္ဓတိဘုံအကနိဋ္ဌဘုံလို့၅ဝိဇ္ဇေ၅စင်ဘုံနဲ့နဲ့စပ်ပြီးတော့နည်းနည်းတော့လည်းပြီးထားအောင်ပါပြန်ပါလူပုံပြီးရင်ပြင်လူလူပြေကနေပြီးတစ်ဆက်တည်းကောင်းဝင်ပုံတွေဆက်သွားတာ အဲသတုမာရေးခေါ်တယ်သတုမာရေးဘုသတုမာရေးကအထက်ကျတော့ဒါဝိနာခေါ်တယ်ဒါဝိနာကအထက်ယာမယာမတဲ့ဒုက္ခဒုက္ခတဲ့အထက်နေမာနာရတိနေမာနာတိကအထက်ကိုပရဏိမိတဝသဝရီဆိုပြီးနတ်ပြည်ကြောက်တာကုံရောဇေယကာမဘုံသတုမာလူပြေကနေပြီးတော့ အရိုင်းမတဲ့ဝိသဝေတန်အောင်နတ်ပြည်က6ခုလူပြည်ကတခု9ခုသာကာမတုဂရီ9ခုနဲ့ကာမဘုံနဲ့ယောက်ျားမိန်းမရှိတဲ့ဘုံတွေပေါ့လေဒီဘုံတွေကတော့လူပြည်မှာယောက်ျားမိန်းမရှိသလိုပဲကာမဘုံအာရုံနဲ့ပျော်မွေ့နေသလိုပဲနတ်ပြည်6ဓာတ်ကလည်းကာမဘုံအာရုံနဲ့ပျော်မွေ့နေတဲ့ဘုံတွေ6မျိုးအဲဒီဘုံတွေကအထက်ရောက်တဲ့အခါကျတော့ အဲဒီဘုံတွေကထက်ရောက်တဲ့အခါကျတော့ပထမဇာကဇမားက၃ဘုံ၃ဘုံဆိုမှလည်းတစ်မျိုးအရင်ကတစ်ဆင့်တည်းပါပဲအဆင့်ကတော့အတူတူပါပဲအဲဒီသက်တမ်းသက်တမ်းတို့ရုပ်ဆင်းတို့၃မျိုးကွဲနေလို့အညာဇာအလဇာအညာဇာ၃မျိုးကွဲနေဒါကလည်းသူ့အကြောင်းကအားလေးဆိုတော့ကွဲတာသူပထမဇာ ရစဉ်ကလေးကမပွားများခဲ့လို့ရှိရင်အညံသားဖြစ်တယ်ပွားများတာလို့အလေလားလို့ပွားများတိုင်းအလေလားစားလားတန်းစားဖြစ်နိုင်နေနေအောင်လို့ခေါင်းလေးရောက်အောင်လို့ထက်တဲ့တန်တာပွားများတာလို့ရှိရင်တော့အမြင့်စားအထက်စားဖြစ်တယ်ပြမာတဲ့ပြမာချင်းကကွဲသေးတာအမျိုးတော့တစ်မျိုးတည်းပဲဇာန်လည်းအကြောင်းဇာန်လည်းဒီဇာန်ပဲဒါပေမဲ့လို့ပွားများမှုလေးလာမှုအပေါ်မှာပွားများမှုလေးလာမှု နဲလို့ရှိရင်မနိုင်နေလို့ရှိရင်အညံ့စားတော့ရှင်းတယ်ဒီမှာပဲအဲအလစားတော့သိလာတဲ့ပုဂ္ဂိုလ်အလစားရှိတယ်ထတန်းစားသိလာတဲ့ပုဂ္ဂိုလ်ထတန်းစားရှိတယ်အခုလောကမှာဉာဏ်တင်ရတာလည်းနည်းနည်းတူပါလိမ့်မယ်ဉာဏ်တင်ရတာတွေကအစဉ်တန်းတော့အတူတူပဲဒီအစဉ်တန်းမယ်ဒါပဲမဲ့လို့ညာထက်တဲ့ပုဂ္ဂိုလ်အလေးလာကောင်းတဲ့ပုဂ္ဂိုလ်တွေက ဒါပဲဝဲအောင်လို့ရှိရင်ထူအောင်နဲ့အဲအလေလားလောက်ပဲလေ့လာတဲ့ပုဂ္ဂိုလ်တွေအလေလားလောက်ညာရှိတဲ့ပုဂ္ဂိုလ်တွေကလည်းအလားတန်းလောက်ပဲအောင်တာကောင်းကောင်းမလေ့လာတဲ့ပုဂ္ဂိုလ်ညာတဲ့ပုဂ္ဂိုလ်တွေကတော့မအောင်မဲလည်းရှိတတ်တယ်အောင်လို့ရှိရင်လည်းပဲအညာသာအောက်တန်းကအောင်ရုံလေးအောင်တယ်လို့ရှိတာပေါ့လောကီလောက်တွေလောက်ကရမှာလည်းဒီလိုပဲအဲ့ဒါအာသန္တာတို့ဝိရိယတို့နဲ့ထက်တဲ့တန်တာနဲ့ လောက်တဲ့ပုဂ္ဂိုလ်တွေကသူကလောက်ကင်နေရကြီးပွားတာပဲရောရရဲရဲလေးလောက်ကင်တဲ့ပုဂ္ဂိုလ်တဲမကြီးပွားဘူးတော့ရုံပဲစားဖို့စားဝင်နေပြီးပြည့်ရုံပဲအလေလာတန်းစားသနာဝိရိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကလည်းလာတန်းစားသူကြီးပွားတယ်။သုံးမျိုးရှိတယ်။ဒါမျက်မှောက်တင်လည်းပဲဒီတိုင်းပဲ။သံဃာမှာလည်းဒီတိုင်းပဲ။ဒါနာကုသိုလ်ပြုပါမှာလည်းဒါနာထဲတဲ့ဒါနာနဲ့စေတနာထဲတဲ့ဒါနာစိတ်ပါလဲပါနဲ့ ကောင်းကောင်းမွန်ပြုတဲ့ဒါနာကအကျိုးပေးတဲ့ခါကျသူကထက်တန်းစားအကျိုးပေးတာပဲအလယ်လားလောက်အလယ်လားလောက်ပြုတဲ့ပုဂ္ဂိုလ်ကလည်းအလယ်လားတန်းစားလောက်အကျိုးပေးတာတုံးတန်ယုံဖြစ်ယုံတော့ဒါနာဖြစ်ယုံလောက်သူတန်းတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတုံးတန်ယုံပဲအကျိုးပေးတာသီလလည်းဒီတိုင်းပဲဘယ်ကုသိုလ်ရှိဒီလိုကြီးတဲ့ပဲအကျိုးပေးတဲ့ခါကလာမှာစေတနာထက်တန်ရင်ထက်တန်သလောက်မထက်တန်ရင်မထက်တန်သလောက်အကျိုးပေးညထက်တန်ရင်ထက်တန်သလောက်အကျိုးပေးမြင်းည

အပညာသားဆိုတာကတော့ပညာမရှိဘူးသူကအဲဒီသရုပ်စာပွားများစဉ်ကလေးကပညာကိုယုံမုန်းဆက်ဆုပ်ပြီးတော့ပွားများလာတယ်ပညာရှိလို့ဒုက္ခတွေဖြစ်ရတယ်ပညာရောဘောပညာကံတော့မပညာလေးရှိလို့ပဲကောင်းဆိုးအာယုန်နဲ့တွေ့အဆိုးအာယုန်နဲ့တွေ့တဲ့ပညာကြောင့်ဆိုးရတာပညာလေးသာမရှိလို့ရှိရင် ဘယ်လိုဆိုရအောင်လဲဆိုတော့ဘာမှမဖြစ်နိုင်ဘူးဆိုတော့ပညာလေးမကောင်းဘူးဒီပညာလေးမရှိရင်ကောင်းတယ်ဆိုပြီးပညာကိုပြည့်ညံပြီးပညာဆိုရင်ပညာတွေမကဘူးစိတ်တွေအကုန်လုံးပါပဲစိတ်စိတ်တွေနံတရားတွေအကုန်လုံးပြည့်ညံတယ်ရုပ်ကိုသူကပြည့်မမြင်ဘူးအဲဒီတော့နန္တရားပြည့်မြင်ပြီးတော့သံကိုပွားများလာတဲ့ပုဂ္ဂိုလ်တွေအပင်သာဘုံမှာဖြစ်တယ်။ပင်သာဘုံဆိုတာစိတ်နံတရားမရှိဘူးရုပ်ကြည့်ရဖြစ်တာ။ ယုတ်ကြည်တဲ့ကျက်တာလူလောကအနေနဲ့ပြောရင်အသက်မပါဘူးလို့ပြောတော့ပြောလိုက်อืมဒီဇမားတွေအသက်မရှိဘူးလို့ပြောမှာသူကလူတွေကနေပြီးထိုင်ရစုတွေပါရင်ထိုင်ရပဲအိပ်ရစုတွေရင်အိပ်ရပဲတော့မှနေတာအယုတ်ကြီးတွေလိုနေမှာပေါ့လေယုတ်ကြီးတွေလိုပဲဒါပေမဲ့လို့သူတို့ရဲ့အသာအသွေးတွေ အနေထိုင်နေကတော့အသက်ရှင်နေတဲ့အနေမျိုးပဲလှုပ်တာမလှုပ်တာတော့အဲဒီကိုရဘုဗြဟ္မာကြီးတွေနဲ့သူတို့နဲ့ဟာအတူတူပဲဘုံစာချင်းအတူတူပဲကိုရဘုဗြဟ္မာကြီးကတော့အဲဒီဝိညာဉ်ရှိတယ်အပညာရှိတယ်ဝိညာဉ်ပညာရှိတော့သူတို့ကတော့သွားနိုင်လာနိုင်တယ်အဲပြီးနိုင်ကျူနိုင်တယ်တရားတွေဘာတွေဟောနိုင်တယ်ဟောလဲဟောနိုင်တယ်နားလဲနားနိုင်တယ်လူကြီးလောကလာမယ်ဆိုရင်လည်းလာနိုင်တယ်သူတို့ကတော့သူကအရှင်သဘောရှိတယ် ဟိုအပညာကြံပါလေဆိုတာအပေလိုဖြစ်နေတယ်သူတို့ကတော့နာမရှိဘူးစိတ်မရှိဘူးပညာမရှိဘူးအဲဒီမှာဖြစ်နေဒါရီရတာနာသိမွေးတဲ့ဥစ္စာတွေပါပဲအခုကသိပ္ပံဆရာတွေလောကဘက်ကနေပြီးစုံစမ်းရှာဖွေကြတယ်ရှင်းမွန်ကြလည်းတော်တော်ကောင်းပါတယ်သူတို့ကနာကိုရှင်းမွန်ကြကောင်းပါတယ်လက်တွေ့တွေသူကရှာကြအိန္ဒိယက ပုဂ္ဂိုလ်တွေကကိုခြင်းတရားနဲ့ကြာကြတယ်လောကအကြောင်းဘုရားမပွင့်ငင်ကရောဘုရားပွင့်နေတဲ့ခါကာလရောယခုရောအိန္ဒိယမှာဆိုလို့ရှိရင်ကိုခြင်းတရားနဲ့ဘယ်လိုကကြာတယ်အပြင်မဲ့အနေနဲ့မကြောက်ဘူးကိုရှင်တရားနဲ့ဘယ်လိုကတော့စိတ်ကိုတခါလဲလေ့လာပြီးတော့လောကအကြောင်းတွေသိအောင်လို့လေ့လာကြအဲကြောင့် အကျဉ်းလမ်းမှကျင့်တဲ့ပုဂ္ဂိုလ်တွေကဇာန်ဘိညာဉ်တွေကိုရကြအကျဉ်းလမ်းမှကျင့်တဲ့ပုဂ္ဂိုလ်တွေတော့လည်းသူတို့ဟာနဲ့သူတို့အထိုင်းလေးယောက်ရမှာပေါ့လေအကျိုးအဲကျင့်လမ်းမှကျင့်တဲ့ပုဂ္ဂိုလ်တွေကဇာန်ဘိညာဉ်တွေရဘုရားမပွင့်တော်မူခင်ကလည်းဇာန်ဘိညာဉ်ရတဲ့ရသေးကြီးတာပါပဲဘုရားလက်ထက်ကလည်းပဲသံသမဘာတွေရနေတဲ့အာလာရဥရကတို့ဘုရားမပွင့်မီကလေးတွေပဲဘုရားလောင်းနဲ့လည်းပဲဘုရားလောင်းနဲ့ပဲဒီမှာရောက်သွားသေးတာပဲဇာန်တွေရတယ်

အကုန်မျိုးဖန်ဆင်းပြီးတော့ကောင်းငင်နေစက်ကြဝဠာတွေလည်းသွားနိုင်တယ်ဆိုတော့ရောဟိတတမြမဆိုတာတခါကမြတ်စွာဘုရားလာပြီးတော့ကြောက်တယ်ရောဟိတတမြမကလောကကြီးအဆုံးမြန်သွားလို့ရောက်ပါမလားဗျာတဲ့လားကြောက်တယ် မြတ်စွာဘုရားကလောကရေဆုံးသွားလို့မရောက်နိုင်ဘူးလောကသာအန္တညာတိယံတတိယံပတိယံနာဝရာမိနာဟန္တလောကသာအန္တရောဟိတသာရောဟိတသာဇမဟာငါရီလောကသာလောကဤအန္တအဆုံးကိုကမဏိနသွားခြင်းဖြင့်ညာတေးရသိနိုင်ကောင်းသည်ဟုတတိယမြင်နိုင်ကောင်းသည်ဟုပတိယရောက်နိုင်ကောင်းသည်ဟု နာဝရမီမဟုတ်ဘူးလောကရဲ့ဆုံးမရောက်နိုင်ဘူးအဲဒီလိုဆက်စားကြမေးပြီးတော့ဟောရိဒါသာဇမကသိတဲ့ဘောကြတယ်မှိုင်းတယ်ဗျာလောကကြီးအဆုံးသွားလို့မရဘူးဆိုတာမှိုင်းတယ်တပည့်တော်အရင်ကလူလောကမှာပညာရှိရသေးကြီးဖြစ်ခဲ့တာတဲ့ဟောရိဒါသာရသေးကြီးဖြစ်ခဲ့ဟောရိဒါသာ ရသေးကြီးဖြစ်စဉ်တုန်းကအိဒီဝိရပင်ဉာဏ်နဲ့ပြည့်စုံတာပေါ့။ဒါနေကြပြီးတော့ဒါအိန္ဒိယနေဟိုနောက်နိုင်ငံကဥရောပတို့အမေရိကတို့ကနေမှုတွေကအဲဇန်ပင်ဉာဏ်တွေရတော့ပင်ဉာဏ်တကောနဲ့ဖန်ဆင်းပြီးတော့သွားတာပင်ဉာဏ်တကောကသာထဲမှာတဲ့တိုင်းသိနေရကြတယ်။သူကညနဲ့အခုသိပ္ပံဆရာတွေဟာလည်းပဲသူကိုချွန်းကြပါပဲ။ဒါပေမဲ့သူတို့ဟာကတော့ မနာလုံးလောက်ဝေးရတဲ့လုံမှာတော်ရုံပဲရပါသိမြအောင်လို့တော့မရဘူး။ဆိုတော့ဒီကလာကဘာသွားတယ်ဆိုတာအသွားပြန်လေးရကြတယ်ဆိုတာကိုဣရိဝိဒပညာဆိုတာတခဏလေးနဲ့ရောက်တာပဲစိတ်ကူးလောက်မြန်တာပဲစိတ်ကရောက်ရှင်တယ်လို့ရောက်တာသူအမြန်ကြီးတယ်သူအဲနီးနီးဝေးဝေးပဲသူကနီးဝေးမရှိဘူးသူမှလည်းစိတ်စိတ်ရဲ့သွမ်းတတ်တယ်ကိုစိတ်ဆိုတာနီးဝေးမရှိဘူးစိတ်ဆိုတာ စိတ်ကူးလိုက်ရင်ရုံနဲ့ရောက်တာပဲရုပ်ကတော့ကိုအနိဝေးရှိရုပ်ကတော့တဏှာတဏှာသွားကျင်လို့ရှိရင်ဖြင့်ဒီတိုင်းချီရင်ကြောက်သွားမယ်တော်တော်နဲ့မရောက်ဘူးအဲဒီတုန်းကမြင်ထားတော့ကတော့ပြီးပိုင်းနည်းနည်းပြန်လာပေါ့လေဒါပေမဲ့တော်တော်နှီးသေးတာအခုမော်တော်ဘာပြီးပိုင်းတော်တော်မြန်တယ်ဒါလည်းတော်တော်နှီးသေးတာပဲအဲလင်းညာဆိုလို့ရှိရင်ဖြင့်လူအတော်မြန်တယ်လို့ဆိုရတာဒါတောင်မှမြန်ရောက်ချင်တဲ့ခါကလာကြနည်းနည်းနှီးနေတယ်လို့အောင်းမရတယ်လို့အဲ အခုသူတို့လင်းညာနေလည်းပဲစက်ညာနဲ့ဥစ္စာတွေလည်းသူတို့စီစဉ်နေပါတယ်သူစီမွန်စရာတွေပါပဲဒါပေမဲ့လို့သိညာကြီးလို့တော့မရဘူးစိတ်လို့တော့မရဘူးမပြည့်ဘူးလို့သာအဲဒီဘိညာဉ်တကိုးတွေကတော့သမာဓိနဲ့ပညာနဲ့လာတာကိုသူကကိုယ်တည်းကတွန်းနေတယ်သမာဓိပညာနဲ့လာအပြင်ကလက်နဲ့ကိရိယာတွေနဲ့ပါနေတယ်အမှန်တန်ဖန်တီးပြီးလောက်ရတာမဟုတ်ဘူးသူကစိတ်တကိုးနဲ့လား သူကများနေသူကတော့ပြုံးနေရောက်အခုစိတ်ကူးလိုက်ရင်ခင်ဗျာဆိုရောက်သွားတယ်လို့ပဲသူကရောက်သွားအဲဒါကြောင့်ရောဟိတသဇမညာစွာဘုရားကျောင်းတပည့်တော်ဟာဘုရားတဲ့ရှိကရောဟိတသဆိုတဲ့ရေပေကြီးဖြစ်ခဲ့တာတဲ့လောကအကြောင်းသိရင်လို့တပည့်တော်လောကကိုကြောက်ပြီးတော့စုံစမ်းတာတဲ့လို့လားလောကစုံစမ်းတယ်ဆိုတာကုမှမဟုတ်ဘူးအဲဒီတော့ကလည်းစုံစမ်းတာပဲသူကอืมစုံစမ်းတာ စัจ java လာတစ်ခုကစัจ java လာတစ်ခုကိုသူကစေတလန်းလောက်နဲ့သွားနေတာဆိုတာကိုစေတလန်းလန်းလိုက်ဝစัจ java လာရောက်လိုက်ဝစัจ java လာရောက်လိုက်ဝစัจ java လာရောက်လိုက်စัจ java လာတစ်ခုတစ်ခုအနေတစ်ခုရှိတဲ့ပဝန်းကျင်ရောက်တော့စัจ java လာလို့အခုကလာလဲဆိုကြသိရလဲဒီလိုပါပဲနေတစ်ခုလင်းတဲ့ကြတူစัจ java လာလို့ခေါ်ပါတယ်အဲဒါစัจ java လာတစ်ခုကနေပြီးတစ်ခုကိုတစ်ခါလဲစေတလန်းစေတလန်းနဲ့သွား စားတဲ့တောက်တဲ့ခါလေးတော့နားပါနေတယ်မစားဘဲတော့မနိုင်မဲအောင်စားကြည့်ကြစားရနော်ကိုယ်လည်းသုတ်ပင်ပဲရှင်ကြသုတ်ပင်ရရေချိုးတဲ့ခြင်းကြရေချိုးရကျမ်းမာရေးအတွက်ဒင်းဆက်တဲ့ခြင်းလည်းပဲအိပ်တဲ့ခြင်းကြလည်းအိပ်အဲ့ဒီခြင်းလေးတွေခြံလှပြီးတကလားနေ့စဉ်နေ့တိုင်းသူနယ်လှဲ့နေတာကဘာလှဲ့တယ်စัจ java လာလှဲ့တယ်ဆိုတော့မှကဘာတော့မဟုတ်ဘူးသူစားတော့ ဆကြဝဠာနဲ့ညံဆကြဝဠာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတခါလဲလျှောက်ပြီးတော့လှဲ့နေအဲဒီလိုလှဲ့နေတာတဲ့အနှစ်တရားကြာတယ်ဗျာတဲ့အသက်အသက်ကလည်းနှစ်တရားတာအနှစ်တရားကြည့်တော့နှစ်တရားသာကြာရောပဲအဲဒီမှာသိပါလို့လောကကြီးကမဆုံးသေးဘူးတဲ့သွားလို့မဆုံးသေးဘူးတခါလဲဆကြဝဠာတွေအဲသွားလို့မဆုံးသေးဘူးအဲဒီကသိပြီးတော့အခုသူမြမပြေရောက်နေတာမြမဖြစ်နေတာတဲ့အဲဒါကြောင့်လောကမြန်သွားလို့ဆုံးမမလားဆိုတာလာပြီးတော့ မင်းများကြည့်တာကိုမြတ်စွာဘုရားမြတ်စွာဘုရားမဆုံးဆုံးမရောက်နိုင်ဘူးဆိုတော့သိတဲ့ဘောကြတယ်ဒါပေမဲ့မြတ်စွာဘုရားအဲ့ဒီလောကကိုတော့မပြတ်ထားလို့မရည်ရွယ်ပါဘူးတဲ့ဒီလောကအဲ့ဒီကဘာစัจ java လာလောကကြီးအဆုံးရောက်တာမရောက်တာဘာမှအရေးကြီးတာမဟုတ်ဘူးရေးကြီးတာကသင်္ခါရလောကအဆုံးရောက်ဖို့အရေးကြီးတယ်အဲသင်္ခါရလောကအဆုံးမှာမြတ်စွာဘုရားရည်ရွယ်ပြောတယ်သင်္ခါရလောကအဆုံးကို

လောကနိရောဓင်းသာလောကဤချုပ်ခြင်းကိုလည်းဟောတဲ့လောကနိရောဓလောကနိရောဓဂါမိနေသပฏิပဒံလောကဤချုပ်ရာယောက်ျားဖြစ်တဲ့ကျင့်ကိုလည်းငါပြဟောသည်သစ္စာလေးပါးတရားပေါ်တယ်ညသာပြသစ္စာလေးပါးတရားဟောတယ်အဲဒီလောကအကြောင်းတွေပါတွေကတော့မလွယ်မကင်းတာလည်းနည်းနည်းပါးပါးဟောတာရှိတယ်မဖြစ်လို့ဟောတာဘာမှရေးကြည့်တာမဟုတ်ဘူးတဲ့ဒါတွေမဟုတ်ဘူးဘုရားကသူကဒါတွေမဟုတ်တခါကညာနေကိုမင်းရှိတယ် ပိန်တဘာဝနာဆိုတာရင်းလိုက်ပင်တော့ပေါ့လေရင်းလိုက်ပင်တွေတော်လုံးရင်းလိုက်ပင်တွေရှိလို့ရင်းလိုက်ပင်တော့အဲရင်းလိုက်ပင်တော့မှသတင်းသုံးနေတဲ့ခါကာလများစွာကြာကရင်းလိုက်ရွက်လက်တဆုပ်လောက်နဲ့ညာနေကိုပြတယ်ညာတို့ကြည့်ကြတယ်ငါဖျားငါငါလက်ထဲမှာရင်းလိုက်ရွက်တဆုပ်မြင်ရလားမြင်ပါလေငါလက်ထဲမှာရှိတဲ့ရင်းလိုက်ရွက်နဲ့ ဒီတော်လုံးမှာရှိတဲ့ရင်းလိုက်ပင်နဲ့ရင်းနဲ့ဘယ်ဟာများမယ်ထင်တယ်လဲအာမြတ်စွာဘုရားလည်းတရားအနည်းလေးပဲဒီတော်ကြီးတော်လုံးရင်းလိုက်ပင်ကြီးတယ်ပဲဒီမှာရွတ်တယ်အများကြီးအဲ့ဒါမမြင်မလွန်းနိုင်ဘူးတော့ဟွာတယ်ဘယ်လောက်များတယ်လို့မပြောနိုင်ဘူးဒီလက်ထဲဟာလေးနဲ့ဆိုရင်အဲစတရားရှိတယ်လည်းပြောလို့စတစ်ထောင်ရှိတယ်လည်းပြောလို့တစ်ထောင်ရှိတယ်ပြောလို့မပြုဘာမှပြောလို့မပြုအများကြီးပဲတဲ့ဟွာအဲတော်တဲ့ရှိတဲ့တည့်ရွက်တွေကပဲအတိုင်းမသိများပါတယ်ဗျာလို့ကြောက်တာအေး အဲ့ဒါလိုပဲတဲ့ငါသိပြီးတော့ဟောတာကနည်းနည်းရှိတာတဲ့မဟောတာကများတယ်ငါသိပြီးတော့သိပေမဲ့လည်းသင်တို့မဟုတ်ဘူးတဲ့သိတဲ့ဥစ္စာတွေကိုဒီတိုင်းဒီတိုင်းလည်းမဟုတ်ဘူးဘာရှိလို့မဟောတော့ဆိုအဲ့ဒါတွေကအာရိဓမ္မစရိယကအရိယမဉဏ်ရဖို့ရာမူလာရင်အကျင့်မဖြစ်ဘူးတဲ့အဲ့ဒါတွေလျှောက်ဟောနေလို့အကျင့်လည်းမဖြစ်ဘူးတဲ့ အဲနေဗိဒာယနာနေဗိဒာယညီငွေကိုရလည်းမရှိဘူးနာဝိရာကယတမဲ့ကင်းမှုရလည်းမရှိဘူးနိရောဓာယချုပ်ပွေရလည်းမရှိဘူးနာဗိညာယအဲနာဗိညာယသူသောညာမဲ့သစ္စာလေးပါးတရားသိဖို့လည်းမရှိဘူးတဲ့အဲ့ဒါတွေချက်ဟောနေတော့ပြီးတဲ့ညတွေချက်ဟောနေတော့မရှိဘူး နာတံဘောရာယထိုးရင်းပြီးတော့သိဖို့သာမသိနိုင်တဲ့ဥစ္စာတွေတခါတည်းညာပွင့်လင်းပြီးသိတာကိုတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာညာတက်လာတဲ့အခါကျရင်အမှန်ဟုတ်ရှင်းတယ်ဟုတ်တယ်တရားတွေပဲဘိညာထူးသောညာနဲ့သိတယ်ဆိုတော့တရားမသိတဲ့သစ္စာလေးပါးတရားတွေဆင်းရဲတရားတွေဆင်းရဲမှန်းသိတဲ့ယုတ်တရားတွေယုတ်တရားမှန်းသိနာတရားနာတရားမှန်းသိနောက်နောက်ကျအချိန်ကြီးလဲဒီနေ့ရှိမှရှိပါတော့နာမသိပါသားတွေဟောနေလာတယ်အဲနောက်အချိန်ကြီးဟောရမှာသစ္စာလေးပါးတရားတွေဒီလို သံဘောဓာရထိုးရင်းပြီးတယ်ဆိုတာဒါကြတဲ့ကာရတဲ့အကာယံကြီးကိုဓာတ်နဲ့မှနဲ့ဖောက်ပြီးတော့ဖွင့်လိုက်တော့လင်းပြီးတော့ဟိုဘက်ကရှိသမျှတွေမြင်ရတယ်လို့ပဲတရားထုတ်ရင်တခါတည်းရှိရမသိသေးတာတွေကိုပွင့်ပွင့်လင်းလင်းဖြစ်ပြီးတော့သိသွားတာသံဘောဓာဖြစ်နိဗ္ဗာန်နာယနိဗ္ဗာန်မျက်မှောက်ပြုရလည်းမဖြစ်ဘူးတဲ့အဲ့ဒီအရာတွေကြောက်ဟောနေလို့ရှိရင်ဒါကြောင့်မြတ်စွာဘုရားမဟုတ်ဘူးဆိုတာ အဲဒီမှာပြောပါတယ်ဘာဟောတော့သစ္စာလေးပါးတရားပဲဟောတယ်အခုလည်းသစ္စာလေးပါးတရားဟောတာရှိရတဲ့သစ္စာလေးပါးတရားဟောတာပဲဘုရားဖြစ်ပြီးတဲ့နောက်သစ္စာလေးပါးတရားပဲဟောနေတာပဲအဲသစ္စာဝိနိမုတ်တော်ဓမ္မောနာမနာတိပဲအဲဒါကဆရာတော်ဘာကမေးဘူးလေသစ္စာလေးပါးကလူတဲ့တရားမရှိဘူးဆိုတာဘယ်လိုဟာပါတော့လူတွေကတော့ ဘုံလုံးဒုတိယတွေသစ္စာလေးပါးတရားလို့တဲ့တရားရင်တော့မရှိဘူးလောကရှိတဲ့ညအရာဝတ္ထုတွေသစ္စာလေးပါးနဲ့အကုန်ဝင်တယ်ဆိုပြီးတော့ဒီလိုသဘောကျပြီးတော့ယူဆထားကြတယ်ဒီဟာကအဲ့ဒီလိုမဟုတ်ပါဘူးဓမ္မောကဓမ္မဒေသနာကိုပြောတာပါသစ္စာလေးပါးတရားလို့တဲ့တရားမရှိဘူးဆိုဒေသနာတရားကိုသစ္စာဝိနိမုတ်တာအဲပတ္ထုဒေသနာနာမနာတိတဲ့မြတ်စွာဘုရားဟောပြောတဲ့တရားဟုသမျှသစ္စာလေးပါးကလွတ်ပြီးတော့ သစ္စာလေးပါးနဲ့မဆိုင်တဲ့တရားတွေမဟုတ်ဘူးတဲ့အဲဒီလိုဆိုပါတယ်အဲဒါသစ္စာလေးပါးတရားကလွတ်တဲ့တရားမရှိဘူးတဲ့တရားဆိုတာသဘာဝတရားမဟုတ်တာဒေသနာတရားကိုပြောပါတယ်မြတ်စွာဘုရားဟောတဲ့တရားသစ္စာလေးပါးတရားကြီးဟောနေတာပဲသစ္စာလေးပါးတရားအမျိုးမျိုးအဲနာမည်တွေအမျိုးမျိုးတာပြီးဝါဟာရတွေအမျိုးမျိုးနဲ့ဥပမာတွေအမျိုးမျိုးနဲ့ပေးပြီးတော့သစ္စာလေးပါးတရားသိဖို့ရပဲဟောနေတယ်ဒုက္ခသစ္စာ သမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုရက်သစ္စာလေးပါးတရားသိဖို့ပဲဟောနေတယ်ခုဘုန်းကြီးများဟောနေတာလေဒါဟောနေတာခုယောဂီတွေတရားထုတ်နေတာလေသစ္စာလေးပါးတရားသိဖို့အထုတ်နေရတာပဲအခုဒီသမုဒိနဲ့ပေးထားတာလေခုဒုက္ခသစ္စာတွေပေးထားတယ်သစ္စာဒုက္ခသစ္စာပေးလို့ရှိရင်ဒုက္ခသစ္စာပြီးလို့ရှိရင်သမုဒိယသစ္စာကိုလည်းပြီးတယ်ကြီးတာပယ်ပြီးသားဖြစ်သွားဒုက္ခသစ္စာသိရင်ဆင်းရဲလည်းငြိမ်းတာလည်းငြိမ်းတာနိရောဓသစ္စာဖြစ်တယ်ပြီးတိုင်းပြီးတိုင်းမေဃသစ္စာလည်းဖြစ်နေတာသစ္စာလေးပါးတရားဒီထဲမှာနေတာ

နိဗ္ဗာန်ယနိဗ္ဗာန်မျက်မှောက်ပြုရတယ်ဖြစ်သည်ဒါကြောင့်မို့သစ္စာလေးပါးတရားဟောသစ္စာလေးပါးကအလို့ဖြစ်တဲ့တရားတွေတော့သိပြီမဲ့လို့မဟုတ်ဘူးတဲ့ခေါင်းကရင်းတဲ့ရွက်တွေလက်တဆုပ်ထဲကရင်းတဲ့ရွက်နဲ့ပြီးတော့တော်တော်လုံးရှိတဲ့ရတဲ့ရတော်လုံးကရင်းတဲ့ရွက်တွေကများနေတယ်လို့ပဲမဟောတဲ့တရားတွေကများတယ်တဲ့သိပြီမဲ့လို့မဟောတာကများတယ်လားလောကအကြောင်းအရာတွေနဲ့ဆိုပြရမဟုတ်ဘူးဒါကဟိုခုနေခါကလည်းနည်းနည်းရင်းကုန်လေးတွေပါတယ်ဒီလိုဘုရားကထဲဟောတယ်လို့ ဘုရားမဟောတိုင်းလည်းပဲဒါတွေမဟုတ်ဘူးလို့ပြောလို့မဖြစ်ဘူးဘုရားမဟောလည်းပဲသူဟာသူလောကသက်ကသူကဟုတ်နေမှာဘောလို့သာဘုရားကတော့သုံးကြတော့ကျေးဇူးမရှိလို့မဟောခဲ့တာတွေဒီလိုကလည်းဒီလိုရှိတတ်တယ်ဘုရားကဒါတွေဟောမသွားဘူးဘုရားဒါတွေမသိဘူးနဲ့တူပါရဲ့သူကဒီလိုလဲထင်တာဒီလိုမဟုတ်ဘူးသူကအကျိုးမရှိရင်မဟုတ်ဘူးသိရမယ်လို့လည်းကားပဲဘာမှမဟုတ်ဘာမှအကျိုးမရှိတာတွေလည်းကားကြောက်ဟောတယ်လို့ဘုရားအကျိုးမရှိုံနဲ့တော့အကျိုးမဲ့တယ်ဖြစ်တယ်

သီမသမိန်ဝဗျာမမတိကလေးဝရီသတ္တင်ခြင်းမိသမနကိလောကင်ဇာပညာပိမိလောကသမုဒိယဇာပညာပိမိလောကနိရောဓင်ဇာပညာပိလောကနိရောဓဂာမိနိသဝရိပဒံအာဟုသောငါရှင်ရောဟိတတယမအပိစ္ဆစင်အားခြင်းသောကအာငါသည်သတ္တင်ခြင်းမိအမှတ်တင်ညာလည်းရှိသောသမနကိစိတ်လည်းရှိသော ယာမမတေတလာများလောက်ရှိတော့ဣမသမင်ယောကလေးဝရေကြီးကိုယ်ကောင်း၌သာလျင်လောကင်္စာလောကကိုလည်းပညာပေးမိပညာဟောကြားတော်မူသည်လောကဆိုတဲ့ငါတရားတော့ဒီကိုယ်ထဲမှာပဲဟောတာလူတယောက်လောကတစ်ခုလူတယောက်လောကတစ်ခုယောက်ျားတယောက်လည်းလောကတစ်ခုမိန်းမတယောက်လည်းလောကတစ်ခုလူကြီးတယောက်လည်းလောကတစ်ခုပဲလူကလေးတယောက်လည်းလောကတစ်ခုပဲအခုတရားဝဲထဲမှာအင်းညာပုဂ္ဂိုလ်တွေလူပုဂ္ဂိုလ်တွေရောအများကြီးရှိရတယ် အဲဒါတွေလောကကြီးအများကြီးပေါ့ဒီမှာလောကတစ်ခုတစ်ခုတွေပဲအဲတရားနာမလာတဲ့လူတွေလည်းရှိတာပေါ့ဒီမဲ့နေရာတွေအဲဒါတွေလည်းလောကကြီးတစ်ခုတစ်ခုပဲခုနေလောက်တိုင်းနေသွာလာနေစားတောင်းနေလောကကြီးတစ်ခုတစ်ခုပဲလူမဟုတ်တဲ့တိရစ္ဆာန်တွေလည်းလောကကြီးတစ်ခုတစ်ခုပဲဘတ်တော်တစ်ခုလောကတစ်ခုပဲသူကအဲဒီလောကမှာဘာတွေရှိတော့ဆို သတ်ပင်ငြိမ်ပြီးအမှတ်ပညာလည်းရှိတယ်တဲ့။ကောင်းဆိုးလေးတွေမြင်လာကြတာတွေတို့မှတ်မိတယ်။မှတ်မိတဲ့သဘောလည်းရှိတယ်။သမနကေစိတ်လည်းပဲရှိတယ်။သိစိတ်ကလေးလည်းရှိတယ်။ဒလာမျှလောက်ရှိတယ်ဒီကိုယ်ထဲမှာ။ဒါကလူမှလူဒလာပေါ့။ဒေယံပုဂ္ဂိုလ်လည်းဒေယံပုဂ္ဂိုလ်လိုက်ပေါ့လူကိုကရဏပြုပြီးတော့ဟောတာ။တချို့ပုဂ္ဂိုလ်တွေကြတော့သတ္တဝါတွေကဒလာလို့ကိုရပဲရှိမလို့လည်းမရှိတဲ့မွေတို့ပါတော့ပဲဒလာလို့လို့ဖြစ်နေမှတော့

ဖြစ်တာပြက်တာတွေမသိတော့အကောင်းတွေထင်းနေကြတာဖြည်ပြီးပြက်နေတဲ့တရားတွေပြင်ဘာမှကောင်းတာတွေမရှိဘူးအရိယာပုဂ္ဂိုလ်အမြင်ညာနာပုဂ္ဂိုလ်အမြင်နဲ့ကြည့်လိုက်လို့ရှိရင်ဘာမှတကယ်ကောင်းတာမရှိဘူးဖြည်ပြီးပြက်သွားတာပဲဘာမှမကောင်းဘူးဝိပဿနာဉာဏ်နဲ့မြင်နေတဲ့အခါကလည်းမကောင်းမှုလို့သိတယ်ဒါပေမဲ့ဝိပဿနာဉာဏ်ရထားတဲ့အခါကျတော့မမြင်ပဲကိုယ်ကဒီတော့ကောင်းတယ်လို့ထင်မြင်နေတင်တယ်အရိယာပုဂ္ဂိုလ်လည်းပဲသောတာပန်တို့သရဂံတို့ဆိုတာတွေကတော့ မေဝါကိလေသာကတော်တော်များများရှိသေးတာကိုပြီးတော့အဝိဇ္ဇာအားလည်းသိပြီးတော့မနေသေးဘူးသူတို့ပြီးတော့ပြီးတာမလို့တော့သိပါတယ်နှလုံးသွင်းဆင်ញင်လိုက်ရင်တော့သိတယ်ရှုမှတ်လိုက်ရင်တော့သိတယ်နှလုံးသွင်းမဆင်ញင်မဲနဲ့ဒီတိုင်းနေတဲ့ခါကျသူတို့လည်းကောင်းတယ်လို့ထင်နေသေးတာပဲဒါကြောင့်မို့လောကကြီးအိမ်အောင်ရေးတယ်လည်းသူတို့ပြောမှုရသေးတာပဲလူတွေရောနတ်တွေရောပြောနေသေးတာအနာဂံတောင်းမှလည်းပဲကိုယ်ဘဝနဲ့ကိုယ်သားရမှုလေးကတော့သူရှိနေသေးတာပဲကောင်းတယ်ထင်တာလေးရှိသေးတာပဲသူက အဲဒါပြည့်ပြည့်တွေသိတာများတော့ဒီအကုန်လုံးပြည့်စုံမသိသေးလို့ခုနကအသိပညာဘက်ကအကျင့်နဲ့မပြည့်စုံသေးလို့ပေါ့လေမပြည့်စုံသေးလို့ရှိရင်ဒီကိလေသာတွေကမကင်းဘူးအဲဒါအမှန်သာပြည့်စုံယ ahanan အနေနဲ့သိလိုက်တော့ကိုယ ahanan မှာမိမိတဏှာကဖြစ်ပြနေတဲ့တရားတွေလည်းပဲဘာမှမကောင်းဘူးသူများတဏှာကဖြစ်ပြနေတဲ့တရားတွေလည်းဘာမှတလောကလုံးတခါတည်းအာမနှိမ့်သက်ဆရာသားရံကျူဖြစ်ပြီးပြည့်သွားတာကြီးဖြစ်ပြည့်တာကြီးတယ်အခုလောကမှာ ဥပမာအားဖြင့်ကြည့်ရမယ်ဆိုအိမ်တစ်ခုဖြစ်ပေါ်လာလို့ရှိရင်ဒီဟာဒီနေ့ကျပြရမှာပဲသစ်ပင်တစ်ပင်ပေါက်လာလို့ရှိရင်ဒီသစ်ပင်တစ်ပင်ကဒီနေ့ကျပြရမှာပဲလူတစ်ယောက်ဖြစ်ပေါ်လာလို့ရှိရင်ဒီလူတစ်ယောက်ကဒီနေ့ကျရင်ပြရမှာပဲပြရမှာပဲအကုန်လုံးပြည့်စည်သွားမှာကြီးပဲဘာဖြစ်ဖြစ်ရင်ပြရမှာကြီးတယ်ပဲဖြစ်ပေါ်လာတာတွေကမပြည့်ဘဲနဲ့နေဘူးဒီနေ့ကျပြည့်သွားမှာကြီးတယ်ပဲအဲ့ဒါကအကျမ်းအကျမ်းစာတွေးတာယောဂီပုဂ္ဂိုလ်အနေနဲ့တော့ဖြစ်တိုင်းဖြစ်တိုင်းနေမှတော့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တာတွေက ညှင်းစေစရာပါဗျာအာကိုကြတယ်ဘာမှမရှိဘူးဒါကြောင့်မို့ဒုက္ခသစ္စာတရားတွေတဲ့ဒါတွေဒုက္ခတွေဆင်းရဲတွေမြတ်စွာဘုရားဟောတယ်လောကိယံသပြတ်တာသောသဘောရှိသောအကြောင်းလောကဟုခေါ်သောတရားကိုလည်းပညာပင်ဤပညာသည်လောကသမှုရင်းစားလောကဤဖြစ်ကြောင်းဆင်းရဲဖြစ်ကြောင်းမြည်သောတရားကိုလည်းပညာပင်ဤပညာသည်အဲဒီလောကဘာကြောင့်ဖြစ်တယ်ဆိုတာသမှုရိယ င်မင်တော်ရာမူလေးရှိတော့တဲ့မြင်ရတာကြားတာနားတာစားတာလေးတွေဒါနှစ်သက်မှုလေးကရှိနေတာကိုဒီသာနှစ်သက်မှုလေးရှိနေတဲ့ညကာလပါလုံးတဘဝကပေးလိုက်တဘဝပြန်ဖြစ်လိုက်တဘဝပေးလိုက်တဘဝပြန်ဖြစ်လိုက်ဒီလိုဖြစ်နေမှာပဲကျိုးလေးညာလိုက်ခြိထားတဲ့နွားတွေကကျိုးရှင်ခြေလောက်တော့သူသွားလို့ရတာနောက်ကျန်ဒါပေမဲ့လို့အဲဒီကျိုးကလွတ်ပြီးတခြားလွတ်တော့မသွားနိုင်ဘူးဒီနာကပဲပတ်လည်လည်နေရမှာအဲလိုပဲ ဒါအနိတ္တမှုတွေရှိနေတဲ့များကာလပါလို့ဘဝအသိတွေထခါရကဖြစ်ပြီးတော့ဆင်းရဲတွေပေါ်နေတာဒါကြောင့်ဒါအနိတ္တမှုဟာဆင်းရဲကြောင့်တရားသမှုရသစ္စာပဲအဲ့ဒါလည်းပဲဟောတယ်လောကနိရောဓင်သာလောကဤချုပ်ငင်းရဖြစ်သောနိဗ္ဗာန်ကိုလည်းမြင်ပြီးပညာပြီးလောကချုပ်ငင်းတယ်ဒုက္ခသစ္စာတရားဆင်းရဲတရားတွေချုပ်ငင်းတယ်ဆိုတာလည်းမြတ်စွာဘုရားဒီမှာဟောတာလောကနိရောဓဂามိနိသပတိပဒံလောကနိရောဓလောကဤချုပ်ငင်းရသောကြောက်ကြောင်းဖြစ်သော မဂ်ကြီး7ပါးခြင်းတရားကိုလည်းမြင်ပင်ကြီးညံ့သည်အဲဒီခြင်းတရားလည်းပဲဒီတိုင်းသောယုံနာနေရှုတဲ့ဝိပဿနာဉာဏ်ကစာပြီးတော့ရိယာမဉာဏ်နဲ့ပြည့်စုံတယ်ဒီမဂ်ကြီး7ပါးတရားတွေကငါပြန်ဟောတယ်တဲ့ဒီခြင်းနေခြင်းဒါဟောတာပဲရှင်းရလဲဒါဟောကူလဲဒါဟောတယ်အဲဒီလောကကြီးအဆုံးကိုရောက်ဖို့ရလိုတယ်အာအဘဒောဇလောကန္တဒုက္ခအတုမောသနာ နသအပတ္တဝလောကနာဒုက္ခအာတိပမောသနာလောကန္တလောကဤဆုံးမှာအပတ္တဝါသမရောက်မှုတွေကဒုက္ခဆင်းရဲမှာပမောသနာလွမြောက်ခြင်းတွေနာအထင်မရှိဘူးလောကရဲ့ဆုံးဒီတိုင်းသွားလို့တော့မရောက်နိုင်ဘူးဒီချင်းသွားလို့မရောက်နိုင်ဘူးဒီကိုယ်နဲ့သွားလို့လည်းမရောက်နိုင်ဘူးဟုတ်လားဟိုတုန်းကတော့ဒီကိုယ်နဲ့သွားတာပေါ့ဒီချင်းသွားတယ်ဆိုတာကတော့ဘာမှမသွန်းပါဘူးအခုသိပ္ပံဆရာတွေနီးနဲ့သွားတာလည်းပဲ သူတို့ရောက်တာမလောက်တော့ရောက်မှာပဲဒါပဲမဲ့လို့အဲဒီခုနကပြောတဲ့ရောဟိတသဗ္ဗမာကြီးသွားတဲ့ဆက်ကြဝဠာကြီးအဆုံးကတော့ရောက်ဖို့ခဲမှာဆက်ကြဝဠာတစ်ခုတော့သုံးဖို့အနာခဲရင်မှာလည်းသူကအဲသူကဆက်ကြဝဠာကြီးအများကြီးပါသူကနိတ္တရာကာလပတ်လုံးတွားနေတယ်ဆိုတော့မလောက်မြန်လဲဆိုလို့ရှိရင်သူမြန်တာကိုပြောတယ်ဥပမာလေးပေးထားတယ်ထမ်းမရရှိတယ်ထမ်းမင်ဆိုတာထမ်းလုံးဆိုတာ ဆိုတယ်ပတ်လေပတ်လေဆိုရင်ဒီအများကြီးနဲ့3000လောက်ရှိမှာပေါ့လေဒါလုံးอืมထုတ်ချင်းကအချင်းဆိုလို့ရှိရင်တော့တထောင်လောက်ပါပဲအများဆုံးရှိမှာပဲအရေးတဲ့တထောင်လောက်ရှိမှာတပေလောက်တထောင်လောက်ဒီလောက်ပဲရှိအဲဒါမြားနဲ့ပြည့်လိုက်ရှိရတော့မြားတနာမရှိသေးတာကိုမြားကြည့်အဲလေးနဲ့မြားနဲ့ပြည့်လိုက်လို့ရှိရင်သမ်းမင်ရိတ်ကို မြားလေးကျော်သွားတာဘယ်လောက်ကြာမလဲမအောင်ကြာဘူးအဲ့ဒီညာနဲ့ပြည့်လိုက်တော့ထမ်းမရိတ်ကိုထမ်းမရိတ်ပြည့်ကျော်သွားတဲ့လောက်အချိန်လေးအတွင်းမှာသူစကြဝဠာတစ်ခုကျော်ပြီးရဲ့သူသွားညာနဲ့သိညာနာတော့စကြဝဠာတစ်ခုအဲ့ဒါလောက်ပဲအခုဟိုတဲ့နေနဲ့ဆိုလို့ရှိရင်တော့ဒိဗ္ဗဆရာတွေနေနဲ့ဆိုလို့ရှိရင်တော့စကြဝဠာတစ်ခုသွားဖို့ရတယ်နေပေါင်းတော်ကြအောင်သွားမှာပါတော်တော်ရောက်ပါဘူးသူစားอืมရောက်နိုင်မှာမဟုတ်ပါဘူး အဲ့ဒါသူကတကိုးနဲ့ပေါ်လိုက်တော့သမ်းမရိတ်ကိုမြားဖြတ်တဲ့ဥစ္စာဘာမှမကြောက်အဲ့ဒါလောက်ချိန်လေးမှာဆက်ကြောက်လာတခုသူကြော်သွားပြီအဲ့တော့မြန်မာလေးတယ်သွားအဲ့ဒါတစ်သက်လုံးသွားနေတာတဲ့နှစ်ပြာကာလပတ်လုံးသွားနေတာဆက်ကြောက်လာတွေလောကတွေမဆုံးဘူးအဲ့ဒီမှာသေလို့နောက်ပြန်မှာဖြစ် Mm-hmm. လောကအကြောင်းဆိုပြီးသိကြတာပဲသိကြတာဒီလိုစုံစမ်းကြတာပေါ့လေစုံစမ်းကြတော့ပြီးတာမလို့တော့သိတာပါသူစားဒါပေမဲ့လည်းမြတ်စွာဘုရားကတော့အဲ့ဒီလောကအကြောင်းမဟုတ်ဘူးတဲ့ခုပြောတယ်ဒါလေးမှတ်ထားရမယ်အကြည့်ကြည့်ရတော့ဒီလိုကသွေးသွားတွေကြောက်ပြတာတယ်ဘုရားဘာဖြစ်လို့ဒါတွေမဟုတ်ခဲ့ပါလိမ့်မယ်ဒါတွေမဟုတ်ခဲ့တာမသိလို့များမဟုတ်ခဲ့တာတွေလားဒီလိုကဒီလိုလည်းပဲထင်ရတယ်ဒီလိုကလည်းပဲ သာဝေကျမ်းစာနဲ့မရှိတဲ့ဥစ္စာတွေအကုန်လုံးဘာမှမဟုတ်ဘူးဆိုပြီးတော့ဒီလိုညင်းတာလည်းကြည့်ဒီလိုလည်းသိမြင်လို့မရှိဘူးသူကလောကလက်တွေ့လက်တွေ့ဆိုတော့သူကယုတ်တိကြီးဟုတ်ဟုတ်တယ်မလားဟုတ်ရမှာပေါ့သူကအကုန်လုံးညင်းလို့မရှိဘူးမြတ်စွာဘုရားဟောတဲ့တရားတွေဘာဖြစ်လို့မပါတော့ဆိုတာကိုညတာဖြစ်တယ်ဒါမရောက်ခွေရောက်ဖြစ်ခွေရတယ်မဟုတ်ဘူး။တန်တရားဝဆင်းရလုံးမြောက်ရေးမဟုတ်လို့ဒါတွေမြတ်စွာဘုရားအရေးကြီးပြီးမဟုတ်ဒါတွေဟောလို့ရှိရင်လည်းဘုခေတ္တကအဲလောကလူတွေနဲ့ အဲညင်ရလိမ့်မယ်လောကလူတွေညင်လို့ရှင်းနေရတော့အဲ့ဒါသူတို့လိုက်ပြီးတော့ပြနေရပြကြတယ်သူတို့ယုံမှမဟုတ်တာရဲလက်ပြတယ်တော့အောက်ပြုံးမှာကဲကြည့်လို့ကအဲ့ဒါကြောင့်မြတ်စွာဘုရားအကျိုးမရှိလို့မဟောပါဘူးအဲအခုဒိဗာနီရနေအခုယိုရီယိုရီယိုရီအာဂါသယင်နဲ့လွတ်ပြီးတော့လာဘိမှရောက်တယ်ဆိုတာမယုံတဲ့လူတွေကလည်းညင်းနေကြတာပဲသူစားမယုံတဲ့လူတွေညင်းနေတာပဲ။ ဘုရုံးကဆိုရင်သာပြီးတော့ညင်းမှာပြောလို့ပြင်ပဲပြီးတော့ဒါတွေအကျိုးမရှိတဲ့ဥစ္စာတွေတဲ့မြတ်စွာဘုရားကြီးသာမယာဝဆင်းရလွံ့မြောက်ရေးမှာအကျိုးမရှိဘူးဘုသူဒ္ဓဖြစ်ဖို့ရတော့သူကလည်းသူယူရှိပါတယ်သာမယာဝဆင်းရလွံ့မြောက်ရေးမှာအကျိုးမရှိဘူးသာမြတ်စွာဘုရားမဟုတ်ဘူးအဲဟောတာကဘာတော့ဆိုတော့လောကဆိုတာလည်းဒီကိုယ်ထဲမှာရှိတာတဲ့ဒုက္ခသစ္စာတရားဒီကိုယ်ထဲရှိတယ်ဆိုတော့ကိုယ်ဒုက္ခနဲ့ကိုယ်ဘောဟုတ်လားလောကရှိတဲ့မြတ်ယုံနာတရားတွေ ဒုက္ခံတေဘုမကံဝဋ္ဌာနဲ့ပြမတာပင်ညမှာဆိုရတဲ့စာသင်မှုတဲ့ပုဂ္ဂိုလ်တွေကဒါလေးသိတယ်။တေဘုမကံဘုံသုံးပါးနဲ့ပြသောဝဋ္ဌာဝသုံးပါးတရားတွေဒုက္ခံဒုက္ခသစ္စာတရားတွေဒုက္ခသစ္စာဆိုတာဘာလဲ။တေဘုမကဘုံသုံးပါးနဲ့ဖြစ်သည်တဲ့ကာမဘုံရူပဘုံအရူပဘုံနဲ့ဖြစ်တဲ့ဟိုတရားတွေကာမဘုံနဲ့ဖြစ်တဲ့ဟိုတရားရူပဘုံနဲ့ဖြစ်တဲ့ဟိုတရား အာရုပဘုံနဲ့ရှိတဲ့အဝတ္တရားအဲဒါတဏှာသမှုရိယခြံပြီးဉာဏ်နဲ့ဝတ္တရားတွေကိလေသာဝကာမဝကိလေသာဝအဲဝိပါကဝအဲဒါတဏှာခြံတာတွေကိလေသာဝတရားတဏှာတခုခြံတာပြီးတော့အဲဒါတွေကဒုက္ခသစ္စာတရားတွေပဲလို့ဝိမာရသင်္ကေတကဆိုတာအဲဒီတော့ဒုက္ခသစ္စာဆိုတာလောကရှိနေကြတဲ့အကုန်လုံးတဏှာမတပါး နဝရဇာတွေပဲလို့ဒီလိုများကနားလဲနေဒါမှန်တော့မှန်ပါလေဒါပေမဲ့လို့မြတ်စွာဘုရားဟောတဲ့ဒေသနာရကအဲဒီလိုအဲသူတို့ဘာတွေကစိတ်ရင်မကြည့်ဘူးကိုယ်ကိုယ်တဏ္ဍာနဲ့ရေးကြည့်တယ်ကိုယ်တဏ္ဍာရှိတဲ့ဒုက္ခသစ္စာတရားကိုပိုင်းခြားပြီးပေါ်ရေးကြည့်ကိုယ်သမှုရိယအကြောင်းကိုယ်ဒုက္ခသာဖြစ်တယ်သူများသမှုရိယအကြောင်းကိုယ်ဒုက္ခမဖြစ်ဘူးကိုယ်တဏှာအကြောင်းကိုယ်ဆင်းရဲတွေဖြစ်တာ

ဇာမမတ်ဒီကလေးဝေတွေကိုတလားမြတော့တလားမြတော့ကိုယ်ထဲမှာဒုက္ခသစ္စာယူရမှာပေါ့အဲ့ဒီမှာသက္ကရာသေချာဖွင့်လာတယ်မြက်ပင်သစ်ပင်အစရှိတဲ့ဟာတွေမပါဘူးတဲ့အဲ့ဒါတွေဥပတိဝင်ရှိတော့ပြည့်ပြည့်ရှိလို့ဒုက္ခသစ္စာတဲ့ထဲ့မယ်ဆိုရင်ထဲ့နိုင်ပါတယ်ဒါပေမဲ့လို့ဒါသမှုရသစ္စာကြောင့်ဖြစ်တာတွေမဟုတ်ဘူးမြက်ပင်တွေသူ့ဟာသူပေါင်းသစ်ပင်တွေမြက်ပင်တွေဆဲတွေကဲတွေရေတွေအဲအကိုမှုတွေလေးတွေယုတ်တရားတွေဒါတွေလည်းဥပတိဝင်အပြည့်ပြည့်ရှိတော့ ဒုက္ခလို့ဆိုမယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့လို့သမှုရိယကြောင့်ဖြစ်တဲ့တရားမဟုတ်ဘူးသူစားသမှုရိယသစ္စာနဲ့မဆိုင်ဘူးသူကသူနဲ့အဲ့ဒါတွေငြင်းအောင်လို့လည်းကျင့်မှုရတယ်မပြေဘူးကျင့်မှုရလည်းမလို့သူကသူဖြစ်နေတယ်တဘာဝချင်းသူကသူဖြစ်နေအရေးကြီးတာတတ္တဝရိသနာမှာမိမိသနာဖြစ်နေတဲ့ယုံနာတရားတွေလူလောကမှာဖြစ်ဖြစ်ရမှာဥရနာရသိရမယ်နာလောကမှာဖြစ်ဖြစ်ရမှာဥရနာရသိရမယ်အဲအစင်မသိလို့အကြောင်းမညို့လို့ရှိရင်ဘယ်လေးပါးမှာဖြစ်မှာ ငရဲမှာဖြစ်လို့ရှိရင်ဒုက္ခပဲတရိစ္ဆာန်ဖြစ်ရင်လည်းမသက်သာဘူးသိတာဖြစ်ရင်လည်းမသက်သာဘူးအဲဒီအပယ်လေးပုံဖြစ်တယ်ဆင်းရဲတယ်အဲမိမိတဝူရိတဏ္ဍာနဲ့ဆိုင်တာတဏမကင်းသေးရင်သမှုရပစ္စတဏကြောင့်ဘဝမျိုးမျိုးတွေဖြစ်ပြီးဝါနာဘီယာဆိုင်တဲ့ဆင်းရဲတွေတရားသည်အဲဒီဆင်းရဲတွေငြင်းမှုရကိုရှင်းရတာဘူးအဲကြောင့်မို့ဒီဘုမကံဘုံသုံးပါးနဲ့ရှိတယ်ဆိုတာတတ္တဝတူးတူးရဲ့ဘုံသုံးပါး ကာမဘုံဖြစ်တဲ့ကရှိတဲ့ယူဘဘုံဖြစ်တဲ့ကရှိတဲ့အယူဘဘုံဖြစ်တဲ့ကရှိတဲ့အဲဒါကိုယ်ဒုက္ခသစ္စာဒေဝမကဝိတ္တန်ကိုဆင်းရဲတယ်ကိုယ်တဏှာကြောင့်ကိုယ်သမှုကိုယ်တဏှာသမှုရိယာကြောင့်ကိုယ်ဒုက္ခတွေဖြစ်နေအဲဒီဒုက္ခငြိမ်းတာကနိဗ္ဗာန်ရောရသစ္စာအဲဒီငြိမ်းရတဲ့ကြောင့်ကျင့်ရတယ်ကိုယ့်ဟာကိုယ်ကျင့်ကိုယ်ပဲဖြစ်တယ်သူများမဖြစ်ဘူးဒါကြောင့်ဝင်ရစွာပြားကသစ္စာ၄ပါးလုံး ယမမတေတလမြလောက်သောဣမသမိယေဝကလေးဝရေဤကိုယ်ရ၌သာလျင်လောကင်စဒုက္ခသစ္စာကိုလည်းပညာပိမိပညာပြီဒုက္ခသစ္စာလည်းဒီကိုယ်ရဲရှိတယ်လောကသမုဒိသလောကဤကြောင့်ပြသောသမုဒိယသစ္စာကိုလည်းပညာပိမိပညာပြီကိုယ်ရဲမှာပဲရှိတယ်တခြားမှာမဟုတ်ဘူးသူမြတ်တဏ္ဍာမှာမရှိဘူးလို့ဆိုရှိတာပေါ့သူမြတ်တဏ္ဍာနဲ့သမုဒိယသစ္စာတွေရှိပါတယ်ဒါကသူသူသမုဒိယနဲ့သူဒုက္ခနဲ့သူဟာနဲ့သူအစုံနဲ့သူပေါ့ကိုယ်နဲ့မဆိုင်ဘူး ဒုက္ခနိရောဓင်သဒုက္ခချုပ်ရာဖြစ်သောနိဗ္ဗာန်ကိုလည်းပညာပင်ပညာသည်ဒုက္ခချုပ်ငြိမ်းတဲ့နိဗ္ဗာန်လည်းဒီကိုယ်ထဲမှာရှိတယ်လို့ပဲဆိုရတယ်အမှန်ကတော့ဒါကတော့ကိုယ်ထဲမှာမရှိဘူးဒါကိုယ်ထဲကရှိတဲ့ခန္ဓာတွေနဲ့စနေလို့ကိုယ်ထဲကရှိတဲ့ခန္ဓာတွေယုံနာအကြောင်းကျိုးတွေအဆက်ပြတ်ပြီးငြိမ်းသွားတဲ့အခါမှာမာနိဗ္ဗာန်ပဲဟာဘူးပြီးတော့ဒီခန္ဓာကိုယ်ကိုယ်ထဲကရှိတဲ့ယုံနာခန္ဓာတွေနဲ့ဆိုင်လို့ကိုယ်ထဲမှာပဲရှိတယ်လို့သူကဆိုထားပါတယ်อืม ဣဇဒာဓမ္မဗိဓာဓမ္မဆိုတဲ့အဘိဓမ္မာမှာနိဗ္ဗာန်ဆိုတာဗိဓာတရားကိုယ်တည်းမရှိဘူးလို့ဟောထားပါတယ်။ဒါပေမဲ့ဒီဒေသနာမှာသုတ်တန်ဒေသနာကတော့ပရိယေအာရှင်သူကဟောတာလေ။ဒီကိုယ်တည်းမှာပဲရှိတယ်။ကိုယ်တည်းရှိလို့တော့ခေါင်းနဲ့နေသလား၊ရင်ပါတဲ့နှလုံးနဲ့နေသလား၊ဘယ်နာကနေတော့နေလားဒီလိုမေးလို့တော့မရှိဘူး။ဒီလိုတီးနေတာတော့မဟုတ်ဘူး။ဒီကိုယ်တည်းကရှိတဲ့ယုံနာနေချုပ်ငိမ့်သွားလို့ရှိရင်နိဗ္ဗာန်ပဲ။ဒါပေမဲ့လို့ဒီဘဝနေနဲ့ငြိမ်း ငြိမ့်တယ်တော့မဟုတ်သေးဘူးလားဒီဘဝနဲ့ညာနာဖြစ်ရင်တော့ဒီဘဝနဲ့ငြိမ့်သွားမှာပေါ့ညာနာမဖြစ်သေးလို့ရှိရင်ဒီဖြစ်ရဘဝကပြင်ပြီးငြိမ့်သွားမှာအဲဟာတွေကမဖြစ်သေးခင်ကဘဝတွေကဒုက္ခသစ္စာတွေနဲ့ဆိုင်တာပဲဒဇင်သားနဲ့ဖြစ်နေတော့ဒါတွေအကုန်လုံးအဲ့ဒီမှာငြိမ့်သွားမှာပေါ့အဲကြောင့်မို့ဒုက္ခនិရောဓသစ္စာလည်းဒီကိုယ်ထဲမှာရှိတဲ့ဒုက္ခនិရောဓဆိုဆက်ရောက်ကြောင်းဖြစ်တဲ့မဂ္ဂင်7ပါးဆိုတဲ့မဂ္ဂသစ္စာလည်းဒီကိုယ်ထဲညီတာကတော့သင်ကြပါရင်ဒါကတော့ အခုဝိပဿနာရှုနေရှုတိုင်းရှုတိုင်းသမာဓိဋ္ဌိစာရည်တော်မဲ့ကြီးပါတရားတွေဖြစ်နေတာပဲအဲဒီတရားတွေကိုပွားနေရတာအနာကောင်းတဲ့တရားတွေမြတ်စွာဘုရားဟောတာပဲအရေးကြီးတဲ့တရားတွေဘုရားဟောတာအရေးကြီးတဲ့တရားတွေသိတဲ့သိတဲ့ဓာတ်တွေလောကဆိုတာအဲကိုယ်တဏ္ဍာမှာရှိတဲ့ဒုက္ခသစ္စာလောကတွေအသိဖို့အရေးကြီးဒါတွေမြတ်စွာဘုရားဟောတယ်ကိုယ်တဏ္ဍာမရှိလို့သူများတဏ္ဍာဟာတွေတခြားတစ်ပါးအရာကဟာတွေ ညာတဘာဌာနကတွေအဲဒါတွေမြတ်စွာဘုရားဒီမှာမဟုတ်ဘူး။ဒါတွေသိဖို့ရမလို့။ဒါတွေကတော့မလွယ်မကင်းတာလည်းကဒါနသီလနဲ့စပြီးတခါတခါဟောတာလည်းရှိပါတယ်ဘုံဘဝတွေပါတယ်စပြီးဟောတာရှိ။အခုလည်းဘုန်းကြီးကသုဒ္ဓဝါဒပြောတော့မယ်ဆိုတော့ဘုံတွေကမပြောမဖြစ်လို့ဘုံထည့်ပြီးတော့ပြောရတာ။ဟွန်းပြောမှဖြစ်မှာမဟုတ်။အဲဒီမှာကိုအသိဉာဏ်သာရောက်သွားတယ်။ဝေဟဘုဝေဟဘုနဲ့အသိဉာဏ်သာပြမာတွေ။ သရုပ်ဇံရလို့ရှိရင်သရုပ်ဇံရတဲ့ပုဂ္ဂိုလ်ကဘုရုဇဉ်ဖြစ်နေသူတွေသွားလို့ရှိရင်ဝေယပုဂ္ဂိုလ်ရောက်တယ်။အဲဒီသရုပ်ဇံရပြီးတော့ပညာတွေယုံမဆက်ဆိုလို့ရှိရင်ပညာမရှိဘဲနဲ့အဲရုပ်ကြည့်တဲ့သက်သက်အတင်းမှာပြမာကြီးတွေသွားတယ်ဇင်တဘုံနဲ့အဲဒါတွေကတော့သူလောကနည်းတွေနဲ့စုံစမ်းလို့တော့မရပါဘူး။မြတ်စွာဘုရားဒေသနာနည်းနဲ့ကျင်းပြီးတော့ယူမှဒီစားနေရမှာဘိညာဉ်တွေရလို့ရှိရင်တော့ပို့ပြီးတော့ပြီးတာပေါ့လေဘိညာဉ်တွေနဲ့ သွားလည်းကြည့်နိုင်တယ်ဒီကနေပြီးတော့ဒီဘစိတ်ကိုပင်ရှင်နဲ့သူကကြည့်မယ်ဆိုမြင်နိုင်တယ်ဟွန်းအဲပင်ရှင်နဲ့သူကမြင်လို့ပြီးတော့ရပါတယ်အဲဒီသရုပ်ဇာဝေယဘုအသင်္ညတရဲ့အထက်မှာဒါကသုဒ္ဓဝါဒ၅ပုံအစဉ်တိုင်းအစဉ်အစဉ်တိုင်း၅ခု၅စဉ်ရှိတယ်အဝိယအတ္တပါသုဒ္ဓသာသုဒ္ဓတိအကနိဋ္ဌာ အဝိယအတ္တပါသုဒ္ဓတာသုဒ္ဓတိခဏိထအဲဒီ၅ပုံအဲဒီ၅ပုံထဲမှာအန္တရာပရိနိဗ္ဗာယီသီလကိုလည်းပဲအပြည့်စုံကျင့်ပြီးပြီတဲ့သောတာပန်သိကြရသီလပြည့်စုံတာသောတာပန်မှာသီလပြည့်တယ်လို့မကြည့်ရဘူးသီလမကြည့်ရဘူးသောတာပန်သီလတစ်ခါတည်းပြည့်စုံနေပြီသရဂံလည်းသီလပြည့်စုံအနာဂံလည်းသီလပြည့်စုံသမာဓိလည်းပြည့်စုံတယ်အနာဂံမှာသမာဓိပြည့်စုံသောတာပန်သရဂံတော့ ပါဠိမပြည့်စုံသေးဘူးဘာလို့နေလဲဆိုပညာရမတ္တသောကပညာကတော့မပြည့်စုံသေးဘူးမြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တဲ့ယုံနာတွေအကုန်လုံးတောက်စီအောင်မသိသေးဘူးပေါ့လေသိစရာလေးတွေကြားနေနေတယ်လို့ဆိုလိုပါတယ်အဲပညာကတော့လိုနေတယ်အဲ့ဒီပုဂ္ဂိုလ်အနာဂံပုဂ္ဂိုလ်ပဲအဲ့ဒါအန္တရာပရိနိဗ္ဗာန်ယခုဘဝတွင်တော့ယ ahanan မဖြစ်ဘူးတဲ့ဒီပုဂ္ဂိုလ်က အဲဒီသုဒ္ဓဘာသာ၅ပုံရောက်ပြီးတော့သုဒ္ဓဘာသာ၅ပုံအောက်ဆုံးပုံအဝိဟာပုံရောက်ပြီးတော့အန္တရာပရိနိဗ္ဗာယသူရိမဲ့အချိန်ကာလမရောက်သေးခင်ကြားထဲမှာပဲဉာဏ်နာဖြစ်မယ်ကိလေသာငြိမ်းမယ်အဲဒီလိုပုဂ္ဂိုလ်ရှိတယ်အဲဒီပုဂ္ဂိုလ်ကတပါးတယ်အဲဒီပုဂ္ဂိုလ်လည်းပယ်လေးပါမပြန်တော့ဘူးတဲ့သူက လူဘဝကသုရိယင်သုဒ္ဓဝါသရောက်ရဟနာဖြစ်ပြိဋိနိဗ္ဗာန်မယ်အဲ့ဒီမှာလဲဆံတော့မှာပြန်လာတော့မပြန်လာတော့ဥပဟိသပြိဋိနိဗ္ဗာန်ကြီးအကျိုးကသုဒ္ဓဝါသဗြဟ္မဘုံရောက်အနာဂံပေါ့ခုနအနာဂံပဲသုဒ္ဓဝါသဗြဟ္မဘုံရောက်ပြီးတော့သောစီစီကရဟနာမရှိသေးဥပဟိသဒေဂာနိသုရေဂာနိကြမှာအဲ့ဒီအတ္တန်ကုံဂာနိကြမှာအာဝိယဘုံဆိုတာကဘာဘောအတ္တန် တစ်ထောင်ရှိပါတယ်အတ္တဘဘုံက2000ကုရသဘုံကအဲ4000သုရတိဘုံက8000ဂဏိဌဘုံက16000ဒီလိုရှိပါတယ်သက်တမ်းနေအဲဒီတော့အသက်တမ်း1000ဆိုလို့ရှိရင်1000ပြည့်ကနေကြတော့မှအဲဒီမှာညာနာဖြစ်မဲ့ပုဂ္ဂိုလ်လည်းရှိတယ်သူတွေကနေမရောက်သေးခင်ဗြဟ္မပြည်ရောက်ရောက်ချင်းဖြစ်စေမကြခင်ဖြစ်စေညာနာဖြစ်စေအန္တရာပရိနိဗ္ဗာန်ကြီးခေါ်တယ်အဲဒီမှာ သုံးမျိုးတောင်ခွဲထားပါတယ်ဒါပေမဲ့လည်းခုတော့ဒီမာရတစ်မျိုးပါပဲအဲမြမကြီးရောက်ပြီးသုဒ္ဓဘာသာဘုံရောက်ပြီးမကြခင်ရဟန္တာဖြစ်မဲ့ပုဂ္ဂိုလ်သူကတပါအန္တရာပရိနိဗ္ဗာန်ကြီးအဲဒီရောက်ပြီးတော့သုတေကာနိကြမှာသုတေကာနိအိမ်မဲတော်တော်နီးတဲ့ခါကျမှရဟန္တာဖြစ်မဲ့ပုဂ္ဂိုလ်ဥပ္ပယ္ပရိနိဗ္ဗာန်ကြီးခေါ်တယ်ဒီလိုဖြစ်မဲ့ပုဂ္ဂိုလ်လည်းရှိအဲဒီပုဂ္ဂိုလ်လည်းမပြန်လာတော့ဘူးတဲ့အဲဒီမှာသုတေကာနိရဟန္တာဖြစ်သုတေတကပရိနိဗ္ဗာန်ဆန္ဒပဲ ဒါနှစ်ပါးရရင်နော်အာသင်္ခါရပရိနိဗ္ဗာယိသသင်္ခါရပရိနိဗ္ဗာယိတဲ့ခြေကတိုင်းကအတူတူပါပဲသီလပြည့်စုံခဲ့တယ်သမာဓိပြည့်စုံပြီးပညာမှာလူသေးတဲ့အနာဂံကြီးတဲ့ပဲအနာဂံဟောတာအနာဂံတွေက၅မျိုးရှိတော့အာသင်္ခါရပရိနိဗ္ဗာယိအဲကြောင်းကြပြဝါအထူးမသက်ရပဲနဲ့အရာဓမ္မဖို့ရောက်ရဟနာဖြစ်တယ်ဖြစ်မဲ့ပုဂ္ဂိုလ်တွေဓမ္မဘုံရောက်ပြီးတော့ဟိုကြတော့ ဆိုလည်းကုကုနဲ့ရဟနာဖြစ်မဲ့ပုဂ္ဂိုလ်လူလောကမှာအာထုတ်နေပေမဲ့လို့မရောက်ဝင်မရောက်ဖဲနဲ့ဘယ်လိုအာထုတ်တော့အကြောင်းမညွန်မရောက်ဖဲနဲ့ဇမပြည်ရောက်တဲ့ကလည်းလည်းကုကုနဲ့ရောက်တာရှိတယ်ဘုရားလက်ထက်ကဥက္ကာဆိုတဲ့အထေသူကျွေကြီးပေါ့လေအနာဂါကြီးပဲနာဂါမဲ့လို့သူကမြတ်စွာဘုရားမြတ်စွာဘုရားပြင်ပြီးတော့မွန်မြတ်တဲ့ပစ္စည်းတွေလူသားနဲ့ မြတ်စွာဘုရားကမနာပါဒာယီလည်းမတေးမနာပါဆိုတာဟောတယ်မနာပါဒာယီညံတို့ဘွယ်ကိုလူသားနဲ့ရှိသောပုဂ္ဂိုလ်သည်မနာပါညံတို့အသောအကျိုးကိုလည်းတေးရတာဤမြတ်စွာဘုရားညာတို့ဘဝနေတဲ့ဘဝတွေကိုကြိုက်တာတွေလူလို့ရှိရင်ချင်းကိုကြိုက်တဲ့ကိုလိုရှိတာတွေရတယ်လို့မြတ်စွာဘုရားဟောလို့တဲ့ဒါကြောင့်မို့တတိတော်ကဒီလိုဟင်းနေဒီလိုဆွနေဒီလိုမုံနေတတိတော်ကကြိုက်တယ်တဲ့ဒါလေး အကြောင်းမို့ဒါတွေထူတာနဲ့အခုလည်းပဲသူတက္ကရာမတွေကိုကြိုက်တဲ့ဟာတဲထူကြတယ်ဟာသူကကြိုက်တာလို့တဲ့ဒီလိုအဲဒီလိုသုံးမျိုးဒီလိုနှင်းမျိုးတွေတခါကြိုက်တာလို့ဆိုပြီးတော့ထူတာကျိုးလည်းမုတ်နေသူကြိုက်တာလို့လုပ်ပြီးတော့ထူတယ်ကျိုးသေးသေးတွေကြိုက်တာလို့ထူတယ်နောက်ပြီးတော့အဝတ်အထည်တွေကြိုက်တာလို့တဲ့ဝတ်ထည်ကောင်းတွေကာသီကအဝတ်တွေဆိုတာဟိုကောင်းတွေကိုဖြစ်တုံးကကောင်းတွေပေါ့ဒီခုကာလမှာအဲနိုင်ငံခြားကဖိုးတာဖိုးထည်တွေလာတယ်လို့ပဲဟိုမှာဖိုးတာဖိုးထည်တွေ ကြိုက်တယ်လို့ဒါတွေလည်းပဲမြတ်စွာဘုရားလှူပါတယ်သံဃာတော်လှူပါတယ်အိယာနေရာတွေအိယာနေရာတွေထိုင်ကြတွေကြရင်တော့ကလေးထိုင်တော့ဘာလို့ပေါ်လဲဒီလိုပြည့်စည်တယ်အဲဒီလိုဥစ္စာတွေလည်းပဲသူကအကောင်းတွေကြိုက်တာလို့တဲ့ဒါတွေမြတ်စွာဘုရားလှူပါသည်ဆိုပြီးတော့လှူတာတော့နောက်တော့သူသက်တမ်းနိုင်နေပြီလူဘဝစုတွေသွားသူတွေသွားတဲ့အခါခုနပြောတဲ့သောတော်ဝါဒရောက်သွားတာဒီမှာဖြစ်ပါတယ် ဇမာပြည့်သွားတော့မကြခင်မဲ့သူညာနာပြည့်သွားတယ်အန္တရာပရိနိဗ္ဗာန်ကြီးပါသုရိကာနီမရောက်သေးခင်စောစောပိုင်းကတည်းကကိလေသာညဉ့်ညာနာပြည့်နောက်အသင်္ခါရပရိနိဗ္ဗာန်ကြီးစိတ်ကြောင်းကြောင့်မဆက်ရဘူးဟိုရောက်တော့လောလောကူကူနဲ့ညာနာပြည့်ယမယုတ်ကပန်ရှင်းကြည့်တယ်တော့ယမယုတ်ကိုမှီပြီးတော့ဖြစ်တဲ့စိတ်နန္တရားတွေကလည်းထဲမြင်တာဟိုကြဝိပဿနာကြည့်လိုက်ချက်ချင်းတခါတည်း တရားတွေရတယ်ဟိုလူပြင်မှာအကြောင်းမညို့လို့တရားမတက်လဲဘာမှစိတ်ညစ်စရာမရှိဘူးသူတရားထုတ်တဲ့ပုဂ္ဂိုလ်တွေနောက်နောက်ဘဝကျလို့ရှိရင်နတ်ဖြစ်ဇမာဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေဇမာဖြစ်အဲဒီလိုလိုကူနေရောက်နိုင်ပါတယ်နောက်ကျမှနောက်နောက်ပိုင်းကျမှဝနတ်ဖြစ်ပြီးတော့တရားထုတ်ရတာတွေလည်းပြောအောင်ငါတို့စီမံမဟုတ်ပါဘူးထင်ပါတယ်အဲ့ဒါယာနာဖြစ်သွားယာနာဖြစ်တယ်မြတ်စွာဘုရားဒီလာကြတော့မြတ်စွာဘုရားမေးတယ်ဘယ်နဲ့လဲဥက္ကာ နဲ့ဒီတော့ငါဖျားဘူးညာနိုးဝယ်တွင်ညာနိုးဝယ်ရတယ်ဆိုတော့ညာနိုးတဲ့ညာနိုးတဲ့ပစ္စည်းတွေအဲသာဝယ်သောက်ဝယ်ဝုတ်ွယ်တွေသုံးဆောင်ွယ်တွေသင်လူတယ်သင်ယူရကြတဲ့ညာနိုးဝယ်များရပါရဲ့လားများဆိုပြရမယ်ရပါဗျာညာနိုးဝယ်တွေတည်းတော့ဒီသူကလူကျင်တာအရာတမေရာကိုရောက်ချင်းနေတာကိုလူဘဝတွေရောက်ချင်းနေတာလူဘဝတွေရောက်ချင်းနေတာကိလေသာမကင်းသေးရင် ကိလေသာကြီးအပြစ်တော့ခိယပုဂ္ဂိုလ်ကမြင်နေတာပဲသောတာပန်နဲ့မြင်တာမြင်မြင်တာပါပဲမကင်းသေးလို့သာသူကာမဂုဏ်အာယုန်တွေသုံးဆောင်နေရတာဒါတွေကအကောင်းနေမဟုတ်ဘူးဒါတွေအတွက်ဒုက္ခရောက်နေတယ်ဒီကာမဂုဏ်အာယုန်တွေသာနှိမ့်သက်နေတဲ့တရားဟာတွေကမကောင်းတာပဲဒါလေးပယ်နိုင်ဖို့ရအလိုရှိနေတာပါပဲဒါပယ်ရမယ်တရားပဲလို့သောတာပန်ကသိပုရုဇဉ်ကတော့သိရင်မှသိတာတချို့တရားကသိလာလိုက်စားလို့ အစဉ်တန်းမြင်တဲ့ပုံစံတွေကတော့မကောင်းဘူးလို့ပြီးတာနေနေပြီးပါတယ်တချို့ကပြီးရောမသိဘူးသူစားကာမဝါယုန်နဲ့ပြောနေရတာသိကောင်းတယ်လို့အောင်းမြင်တယ်ဒီဥစ္စာတွေပျောက်သွားမှတော့ဆိုရင်သူကအဲဒီလိုဖြစ်နေတဲ့ပုရုဇဉ်တွေကတော်တော်ကိုမသိတာအဲသောတာပန်ဆိုရင်တော့သူကမကင်းသေးလို့ကာမဝါယုန်တွေသုံးဆောင်နေပေမဲ့တော့သူအပြစ်စီမှာမကောင်းမှတော့သူသိတယ်ဒါတွေပယ်ရမှာပဲမကောင်းတဲ့တရားတွေလည်းဆိုတော့သူသိပယ်နိုင်မှုရတဲ့သူတန်းနေနေကြအားလည်းထုတ်ပါတယ်ဒါရာကလည်းဒီတိုင်းပဲ နာဂံကလည်းပဲကာမရာဂပြဘာရတော့ကျင်းသွားတယ်ဒါမဲ့ရူပရာဂအယူပါရာဂတွေနာရီမာနဆိုတာကိလေသာတွေရှိသေးတယ်အဝိဇ္ဇာကလည်းလုံးဝမကင်းဘူးဉာဏ်နဲ့ကကျမ်းနေတယ်အဲ့တော့ဒီကိလေသာတွေပယ်နိုင်ရင်ကောင်းမှာပဲဒါတွေမရှိရင်ကောင်းတာပဲတဲ့ဒါတွေပယ်ဖို့ရအဲ့ဒီဥက္ကာကသူ့ရွယ်ကသေးသူ့ရွယ်ပါဥက္ကာကသေးလို့လည်းဆိုနိုင်မှာသူ့ရွယ်လို့လည်းသာရတော့ဂါရတိဆိုတော့သူ့ရွယ်လည်းပြန်တယ် သူရဟန္တာဖြစ်ဖို့ရသူ လူလောကတွေကကြိုးစားအားထုတ်နေတာပဲအစင်မသိလို့အဲဒီတော့ကမရဘူးဒါကြောင့်ညာနှုတ်ဝယ်လူရင်ညာနှုတ်ဝယ်ရတယ်ဆိုရင်ညာနှုတ်ဝယ်တွေသူကလှူပြီးတော့သွားတော့နောက်သုဒ္ဓဝါဒရောက်တဲ့အခါမှာအဲဒီမှာရဟန္တာဖြစ်တယ်လူလက်ကူနဲ့ဖြစ်တယ်အပင်ခါရပြိနေပါကြီးခေါ်ခဲခဲချင်းချင်းအာမထုရပဲနဲ့အလွယ်လေးနဲ့ရာထုတရားနာတွေရတော့တာအခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာလည်းတချို့လူလက်ကူသက်သက်သာသာနဲ့တရားတက်သောတာလေးတွေရှိတယ် အာသင်္ခါရလို့ဆိုရမလို့ဟောလေခုခေတ်အားလျော်စွာပေါ်လေရှိကနေတော့လေဒါတော်တော်ကြောင်အာထုံနေတော့အာသင်္ခါရမဆိုရပါဘူးအာသင်္ခါရဆိုတာကတော့တခဏလေးအတွင်းတရားဥတွေရသွားလို့ချင်းအာသင်္ခါရကြောင်းကြပြပါအထူးမဆက်ရပဲနဲ့လို့လေကူကူနဲ့ရသွားအခုအဲ့ဒီဥက္ကာပြမှာကတော့ကိုလိုလေကူကူနဲ့သူကဉာဏ်နာပြည့်သွားအာသင်္ခါရပြိနေပါကြီးအဲဒီလိုပုံကိုယ်လည်းရှိတဲ့ကုသီတေသနာကပြောတယ်အာသင်္ခါရပြိနေပါကြီးမြမပြည်လည်းရောက်ဘာမှသိတိခဲခဲချင်းအာမထုလျရဘူး မြင်တာဖြစ်စေကြားတာဖြစ်စေအဲသိတာဖြစ်စေပေါ်ရလေးရှုလိုက်တာနဲ့အနည်းငယ်ရှုတာနဲ့ဉာဏ်နာဖြစ်သွားတာတခဏလေးဉာဏ်နာဖြစ်သွားအဲဒီလိုပုဂ္ဂိုလ်လည်းရှိတယ်အဲဒီပုဂ္ဂိုလ်ဉာဏ်နာဖြစ်သွားတော့အဲဒီဇမတတန်းကုန်ရင်သူတွေပြိနေမှာဇာယုံပဲရှိတယ်နော်ဘဝတည်ဖြစ်ဖို့မရှိဘူးအပေလေးပါးဆိုတာပဲလာတော့မလို့သဗ္ဗင်္ခါရပြိနိဗ္ဗာန်ချုပ်ပုဂ္ဂိုလ်ကလည်းပဲလွယ်လွယ်ကူကူနဲ့တော့ဉာဏ်နာမရှိဘူးအဲ့ဒီဇမကြီးရောက်လဲသူလည်းပဲ တော်တော်ခဲခဲရင်းရင်းကြာကြာအထုတ်ရသေးတာပဲအဲဒီလိုအထုတ်ပြီးမှဉာဏ်နာဖြစ်မဲ့ပုဂ္ဂိုလ်လည်းရှိသေးတယ်အခုပဲနှစ်ပါးရသွားတော့လေးပါးရသွားပြီနော်အန္တရာပရိနိဗ္ဗာန်ကြီးရဲ့ဒေဂာနိမြောက်သေးခင်ဉာဏ်နာဖြစ်မဲ့ပုဂ္ဂိုလ်ဥပယစ္စပရိနိဗ္ဗာန်ကြီးရဲ့ဒေဂာနိမှာကပ်ပြီးဉာဏ်နာဖြစ်မဲ့ပုဂ္ဂိုလ်အာသင်္ခါရပရိနိဗ္ဗာန်ကြီးသင်္ဗမအန္တရာပဲနဲ့လွယ်လွယ်ကူကူနဲ့ဉာဏ်နာဖြစ်မဲ့ပုဂ္ဂိုလ်အာသင်္ခါရပရိနိဗ္ဗာန်ကြီးသင်္ဗမခဲခဲရင်းရင်းအထုတ်ရတယ် အတုတ်ကြီးရဟနာပြိမဲ့ပုဂ္ဂိုလ်တွေ၄ပါးရှိပါတယ်တချို့ပုဂ္ဂိုလ်ကတော့လူဘဝစုတွေပြီးအဲ့ဒီသုဒ္ဓဝါဒအဝိယဘုံဖြစ်အတ္တဘာသုဒ္ဓတာတို့လည်းဖြစ်နိုင်ပါတယ်အဲဖြစ်ပြီးတော့အဲ့ဒီဘဝမှာအခု၄မျိုးလုံးမဖြစ်နိုင်ဘူးလောလောကူကူလည်းမဖြစ်ခဲခဲရင်အာထုလည်းမဖြစ်သောသောကလည်းမဖြစ်အဲသုရေကာနိကပြီးတော့လည်းမဖြစ်အနာဂါဖြစ်နေပဲအဲ့ဒီဘဝမှာလည်းသုရေရမယ် အနာဂံပြမအနာဂံဖြစ်နေသူတွေမယ်နာဂံဖြစ်နေသူတွေပြီးတော့သူကအထက်ဘုံတက်သွားတယ်သူကအဲ့ဒီဘုံကပြန်မရှိဘူးအထက်ဘုံအာဝိဟာကဆိုအတ္တဘာဘုံတက်ဖြစ်တယ်အတ္တဘာဆိုသုရတာဘုံတက်ဖြစ်တယ်သုရတာသုရတိဘုံတက်ဖြစ်တယ်သုရတိကကဏိဋ္ဌဘုံတက်ဖြစ်တယ်အကဏိဋ္ဌတရားငါးဘဝသူကတဘဝပြီးတဘဝဖြစ်သွားနိုင်တယ်အကဏိဋ္ဌကြလို့ရှိရင်တော့ခေါင်းကပြောတဲ့အန္တရာပရိနိဗ္ဗာန်ရင်လည်းဖြစ်နိုင်တယ်အဲ့ဒီမှာ ဥပါယိသဒေဂာနိကပြီးတော့ဉာဏ်နာဖြစ်နိုင်တယ်လွယ်လွယ်ကူကူနဲ့လည်းဉာဏ်နာဖြစ်နိုင်တယ်ခဲခဲရင်းနဲ့လည်းဉာဏ်နာဉာဏ်နာကတော့ဖြစ်ရမှာလားတော့ဒေဂာနိကပြီးဉာဏ်နာဖြစ်ပြိဋိနိဗ္ဗာန်တော့သာတော့နောက်ဘဝတော့မရှိဘူးအဲဒီကြရင်အဲဒီတော့ဥဒ္ဒံသောတအကနိဋ္ဌဂာမိပုဂ္ဂိုလ်နဲ့တရားတစ်ပါး၅ပါးရှိသွားတယ်နော်အဲဒါအကုန်လုံးနာဂံကြီးတဲ့ပဲလူဘဝကဖြစ်စေနတ်ဘဝကဖြစ်စေနာဂံတော့ဖြစ်တယ်သီလမှာပြည့်စုံတယ်သမာဓိမှာပြည့်စုံတယ် ပညာမှာသိတဲ့သိလိုက်တာတွေအကုန်လုံးမသိသေးဘူးကျွင်းကြံရှိသေးတယ်။ဒါကြောင့်အဝိဇ္ဇာမကုန်သေးဘူးမသိတာလေးတွေကျန်တယ်။တဏှာလည်းမကုန်သေးဘူး။မာနလည်းမကုန်သေးဘူး။ဒါလေးတွေကျန်နေတယ်။အဲဒါလေးတွေမပယ်နိုင်သေးဘူးတဲ့လူဘဝတွေ။အဲဘယ်ကြမှာပယ်နိုင်မလဲဆိုရင်သုဒ္ဓဝါဒဇမဘုံရောက်ပြီးတော့မှစောစောပယ်နိုင်လို့ညာနာဖြစ်တာလည်းရှိတယ်။ဒီကဏီမှာကဖြစ်တာလည်းရှိတယ်။ လောလောကူကူနဲ့ယန္တာဖြစ်တာရှိတယ်ခဲခဲခဲနဲ့ယန္တာဖြစ်တာရှိတယ်၄မျိုးအဲဒီလို၄မျိုးရင်လည်းဖြစ်မဲ့တဲ့ဒါမှမဟုတ်ရင်အဲ့ဒီဓမ္မတိရောက်တော့အဲ့ဒီဘဝမဖြစ်သေးပဲနဲ့ယန္တာမဖြစ်သေးပဲနဲ့အဲအထက်ဘုံတွေတက်ပြီးတော့မှယန္တာဖြစ်မဲ့ပုဂ္ဂိုလ်တဲ့ဒီလိုလည်းရှိတယ်အလုံး၅ပါးနော်အဲဒါအဲဒါအနာဂါ၅ပါးအနာဂါအနေနဲ့ဆိုရင်တပါးပါပဲမြတ်စွာဘုရားကဒီဖြစ်တတ်တဲ့ပုဂ္ဂိုလ်တွေသုံးဝေဖန်ထားတယ် ဒီလိုအရေးကြီးတာတွေလည်းဘုရားဝေးပါနဲ့အရေးမကြီးတဲ့ဟိုဗိဓာပြင်မကသစ္စာလေးပါးနဲ့မဆိုင်တဲ့ဥစ္စာတွေတော့မဟောတာဆိုင်တဲ့ဥစ္စာတွေကြတော့ကအနုစိတ်ပြီးသိဟောတာကလို့လားဒါနဲ့အနာဂတ်တစ်ပါးတဲ့၅မျိုးတော့ခွဲဟောတာအနာဂတ်ဆိုရင်ပြီးရောပါတော့မပြီးသေးဘူးနာဂံဖြစ်ပြီးတော့ဒီဘဝကသိရင်ပြမပြေရောက်အဲဒီမှာရောက်ပြီးမကြခင်အတွင်းညာနာရှင်ပုဂ္ဂိုလ်လည်းရှိသေးတယ်ဒီကနေ့ အဲ့ဒီဘောကသုတေကဏီကြမှာညာနာဖြစ်ပြီးပြိဋိနိဗ္ဗာန်စမဲ့ပုဂ္ဂိုလ်လည်းရှိတယ်လို့နှမျိုးပြီးတော့ဒီမှာလည်းပဲဒီပုဂ္ဂိုလ်နှမျိုးမှာလည်းလောလကူနဲ့ညာနာဖြစ်မဲ့ပုဂ္ဂိုလ်ရှိတယ်ခဲခဲအာထုံးမှာညာနာဖြစ်မဲ့ပုဂ္ဂိုလ်လည်းရှိတယ်ဒီလိုလဲဟိုကစိတ်ပြီးတော့ဟောတာအဲ့ဒီဘုံမှာညာနာမဖြစ်သေးပဲနဲ့အထက်ဘုံနဲ့တက်ဖြစ်ပြီးမှအဲ့ဒီကြမှာညာနာဖြစ်မဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်တဲ့၅မျိုးသူကခေါ်တာအဲ့ဒါရေးကြည့်တဲ့အပိုင်းကြတာမြတ်စွာဘုရားအနုစိတ်တွေအသေးစိတ်တွေဟောပါတယ်အရင်မကြည့်တဲ့အပိုင်းတွေကတော့လောကအကြောင်းတွေ မဟုတ်ဘူးခေါင်းကတော့ဣဒ္ဓသဇမာကဟိုဟိုစကြောလာဒီစကြောလာတွေကြောက်ပြီးလောကကြီးအဆုံးလိုက်ကြတာအဲ့ဒါမြတ်စွာဘုရားအဲ့ဒီလောကကိုအဆုံးကိုမပြောဘူးဒီလောကအဆုံးရောက်လို့လည်းပဲအဲဘာမှအကျိုးရှိမှာမဟုတ်လို့သွားအလကားပဲဘုသူတပြည့်မရှိမှာမဟုတ်ရင်ဘာမှအကျိုးမရှိဘူးအဲအကျိုးရှိတာကတော့တလမြလောက်တော့မိမိခန္ဓာကိုယ်လောကတဲ့ဒီလောကအဆုံးရောက်ဘူးရေးကြည့်တယ် ဒီလောကမဆုံးသေးလို့ရှိရင်ဘဝတစ်ခါဖြစ်လိုက်ဘဝနာသေးရဘဝတစ်ခါဖြစ်လိုက်ဘဝနာသေးရဘဝတစ်ခါဖြစ်လိုက်ဘဝနာသေးရအကြောင်းမညို့လို့ရှိရင်ပယ်လေးပါးကြငရဲကြဒိဋ္ဌာဖြစ်ဒိဋ္ဌာဖြစ်ဒုက္ခတွေအများကြီးရောက်တယ်တဲ့ကိုလောကလေးနဲ့ကိုဒုက္ခပေးနေလားအဲဒီကိုလောကလေးအဆုံးရောက်ခွင့်အရေးကြီးတယ်ကိုလောကလေးအဆုံးကဘယ်နည်းနဲ့ရောက်မလဲဆိုတော့သစ္စာလေးပါးတရားအမှန်တည်းသိအောင်အားထုတ်တဲ့ မဂ္ဂင်7ပါးတရားနည်းနဲ့ပဲရောက်နိုင်တယ်အဲ့ဒီမဂ္ဂင်7ပါးတရားကျင့်နေမြတ်စွာဘုရားဟောတာသတိဓာန်တရားတွေဆက်လက်လာပဲဘုညာလည်းဒါတွေပဲဟောနေပါတယ်အဲ့ဒါကြောင့်အနာဂံက9ပါးတဲ့9ပါးအနာလုံးမှာလင်္ကာလေးရှိတာတယ်အနာဂံ9ပါးဒူးဒူးလေးဘုညာရှိတာသကရာဂံကတပါးတဲ့သကရာဂံတော့အသေးစိတ်မဟုတ်ဘူးသူတမျိုးတည်းပဲအဲ ဣတိကိသောလောက၌ချိုသောပုဂ္ဂိုလ်ဟာတဲ့ဒိဏဗံယောဇနနာပရိက္ခယဗံယောဇဉ်၃ပါးကုန်ပြီတဲ့ဒါကရောသမောဟနာတနုဒ္ဒဒါကရောသမောဟတွေအာနေသွားပြီပါသွားပြီသဂရာကံဖြစ်တယ်တကိနေဝအိမလောကအာကံတော့ဒီချိန်သာလည်းဤလောကကိုပြန်လာတယ်ဒီသဂရာကံဒီမှာလည်းထကထာကတော့ခွဲပါတယ်မြတ်စွာဘုရားတော့တပါးလည်းထား

အဲ့ဒီဘဝမှာပဲယာနာဖြစ်ပြီးပြိဋိနိဗ္ဗာန်ဆံရမယ်ဒီလိုပုဂ္ဂိုလ်သက္ကရာကံခေါ်တယ်။ညာအဲ့ဒီလိုရင်းချမ်းလာတဲ့သက္ကရာကံဟိုမြမကြီးတွေဘာတွေတော့မတက်ဘူးသူကဒီတင်မဲ့ပြိဋိနိဗ္ဗာန်ဆံရမယ်ပုဂ္ဂိုလ်။အဲ့ဒါမှလည်းခွဲလို့ရှိရင်သက္ကရာကလူပြေကသက္ကရာကံဖြစ်ပြီးလူဘဝမှာပဲယာနာဖြစ်မဲ့ပုဂ္ဂိုလ်လည်းရှိပါသေးတယ်။နဘဝမှာရောက်ပြီးယာနာဖြစ်မဲ့ပုဂ္ဂိုလ်လည်းရှိပါတယ်။ နာဘဝရင်သရဏဖြစ်ပြီးနာဘဝရင်ဟန္တာဖြစ်မဲ့ပုဂ္ဂိုလ်လည်းရှိပါတယ်နာဘဝမှာသရဏဖြစ်ပြီးလူဘဝမှာဖြစ်လူဘဝကပြန်ပြီးနာဘဝပြန်ပြီးတော့အဲ့ဒီမှာဟန္တာဖြစ်မဲ့ပုဂ္ဂိုလ်လည်းရှိပါတယ်အဲ့ဒီအမျိုးကိုယ်တွေတော့ရှိပါသေးတယ်ဒါတွေတော့ဘုရားဒီမှာတော့မခွဲတော့ဘူးဒါဒီကြီးပြန်လာတယ်ဆိုတာလေးတစ်ခုပဲအဲဘဝအဲလူပြေကနေနတ်ပြည်ရောက်ပြီးနတ်ပြည်ကလူပြေပြန်လာတာရှိနေတယ်နတ်ပြည်ကသရဏဖြစ်လူပြေရောက်လူပြေကနေနတ်ပြည်ပြန်လာတာရှိနေတယ်အဲဒီတော့ရောက်ပြီးတော့ယဟနာဖြစ်ပြိဋိနိဗ္ဗာန်ဆံမဲ့ပုဂ္ဂိုလ်သရဏပုဂ္ဂိုလ်လို့ခေါ်တယ် အဲ့ဒီသက္ကရာပုဂ္ဂိုလ်ဟာသီလပြည့်စုံတယ်သီလေတုပရိပူရာကာရီပဲသမာဓိသမေမာရတော့ကလေသမာဓိကမပြည့်စုံနေဘူးစိတ်တည်ခြင်းမငြိမ်သက်မှုတော့လိုသေးတယ်ပညာဆိုတော့ပြောကြမရှိဘူးကွယ်ပညာမာရတော့ကပညာမှလည်းသိတယ်ဒါပဲလေသိကြတယ်မကုန်သေးဘူးအဲ့ဒီပုဂ္ဂိုလ်ကသက္ကရာကဖြစ်တယ်အဲ့ဒီသက္ကရာကဟာလည်းပဲ

၅ပါးအနာတကရာအဲသောတာပန်က၃ပါး၃ရာသောတာပန်သီလပြည့်စုံနေတဲ့သောတာပန်ပုဂ္ဂိုလ်သမာဓိမှာတော့ဘုရစိတ်တွေသာပဲပညာမှာဒိဋ္ဌိတွေသာပဲဒိဏံတန်ယောသနာပရိက္ခသာဝစဉ်၃ပါးတော့ကျင်းတယ်တဲ့သက္ကာရိတိဝိသိကိသသီလပရပရမန္တဆိုသာဝစဉ်၃ပါးယုံနာ ဘောတရားတွေငါးကောင်မဲ့ပုဂ္ဂိုလ်သတ္တဝါကောင်မဲ့သက်ရှင်နေတဲ့ကောင်မဲ့တဲ့ထင်တာကိုသက်္ကာရတိခေါ်တဲ့အဲသက်္ကာယဒိဋ္ဌိသက်္ကာယသရယ်ကာယရယ်ဒိဋ္ဌိရယ်သုံးခုရှိတယ်သဆိုတာကသင်ကြားကြည့်နေတယ်ကာယဆိုတာကယုံနာပေါင်းသနဲ့ကာယနဲ့ပေါင်းတဲ့သင်ကြားကြည့်တဲ့ယုံနာပေါင်းသင်ကြားကြည့်တဲ့ယုံနာပေါင်းကိုဒိဋ္ဌိပုဂ္ဂိုလ်သတ္တဝါအသက်ကောင်လို့ထင်တယ် မြင်တဲ့အခါကာလမှာမျက်စိကသင်ကြားရှိတယ်မြင်ရတဲ့အဆင့်ကသင်ကြားရှိတယ်မြင်ပြီးတဲ့နာတရားသင်ကြားရှိတဲ့နောက်နောက်ပိုင်းကျတော့ဟိုမှာသိပုံလေးတွေခွဲတာပါပါတယ်အဲဒါတကယ်ကြည့်နေတာလေမြင်တဲ့အခါကာလမျက်စိမရှိပဲနဲ့မြင်မှမလားမမြင်နိုင်ဘူးမြင်စရာအဆင်းမရှိပဲနဲ့လည်းမမြင်နိုင်ဘူးမျက်စိနဲ့မြင်စရာအဆင်းရှိရမြင်သိတဲ့သဘောလေးရှိမှသူကလည်းမြင်တာမြင်သိတဲ့သဘောလေးမရှိရင်မမြင်နိုင်မြင်သိတာလေးကနံတရားကို အဲမြင်တဲ့ခိုက်တာမှာတကယ်ရှိတာကတော့မျက်စိရယ်မြင်ရတဲ့အဆင်းရယ်မြင်သိတာလေးဒီသုံးခုပဲရှိတယ်။အဲဒီသုံးခုဟာပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးအသက်ရှင်နေတဲ့အကောင်မဟုတ်ဘူးဒါပဲမဲ့လို့အဲဒီတရားကိုအမှန်တိုင်းမသိလို့ရှိရင်ဒီတရားအပေါင်းကိုပုဂ္ဂိုလ်တ attva ပဲလို့ထင်တဲ့မိမိတဏ္ဍာရှိတဲ့မျက်စိနဲ့တကွတကူလုံးရုပ်ပေါင်းမြင်ရတဲ့အစဉ်ကိုယ်လက်တို့ပါလို့ကြည့်လို့ရှိရင်မြင်တာပေါ့မြင်ရတဲ့အစဉ်နဲ့တကွတကူလုံးရုပ်ပေါင်းမြင်သိတဲ့စိတ်ဏတရား အဲဒီဟာယုံနာတရားအပေါင်းတွေကိုဒါတွေစုပေါင်းပြီးဖြစ်သွားတဲ့ဥစ္စာငါပဲလို့ထင်တာကိုမြင်တဲ့ခိုက်တာမျက်စိရဲ့အဆင်းရဲ့မြင်သိတာဒီသုံးခုစုပေါင်းပြီးတော့ဖြစ်သွားတာအဲဒါယုံနာအပေါင်းမျှပဲအဲဒီယုံနာအပေါင်းမျှကိုငါပဲလို့ထင်နေကြတာကို မျက်စိကလည်းငါပဲမြင်သိတာလည်းငါပဲမြင်ရတဲ့အဆင်းကိုယ်ကိုမြင်လို့ရှိရင်မြင်ရတဲ့အဆင်းလည်းငါပဲငါကငါမြင်တဲ့ဒီလိုထင်မြင်ဆွဲလာတာတက္ကရာတွေခေါ်တဲ့အသက်ရှင်နေတဲ့အကောင်လေးပဲလို့ဒီလိုဆွဲလာတာတက္ကရာတွေခေါ်တဲ့ အဲလိုသက္ကာရတိကျင်းပြီယုံနာစုငါးကောင်းဟုထင်မှုမရှိပါသက္ကာရတိကျင်းပုံပုံမှာဉာဏ်ရည်တရားနဲ့ထည့်ပြီးထားတယ်ဘုရားဟောတာပါဟုတ်လားမဟုတ်လားကိုယ့်ကိုစစ်ဆေးဖို့ရဟောတာပါဖြစ်နေခြင်းမြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့တဲ့ဓဝါကြောင့်ပါစိတ်တိုင်းကျင်တဲ့ယုံနာမျှပဲသဘောတရားမျှပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးယုံနာသဘောတရားအပေါင်းမျှပဲဆိုတာကိုယ်ပိုင်ညာနဲ့သဘောကျပြီးရှင်းရမယ် သို့တော်လည်းပဲအခါခါသိယုံနာကြီးတဲ့ခြင်းနေတာတော့မဟုတ်ဘူးခါခါသိယုံနာကြီးတဲ့ခြင်းလို့ရှိရင်လောကထဲဘယ်နေလို့ဖြစ်တာမလို့မဖြစ်ဘူးအဲမှုမဲ့မမဲ့သွားလာစားတော့နေတဲ့ခါတော့သူများလိုပါပဲဒီလိုပဲကြော်စရာချမ်းသာတွေခြင်းတယ်ကြော်စရာလို့ခြင်းတယ်ကောင်းတယ်လို့ခြင်းနေတာပဲဒီလိုပဲဒါပေမဲ့လို့နှလုံးသွင်းဆင်ခြင်လိုက်တဲ့အခါကာလကျတော့ဝိပဿနာရှိတုန်းကတွေ့ထားတဲ့အတိုင်းပဲဝိပဿနာရှိတုန်းက ရုပ်တရားနာတရားများတွေ့တယ်အောင်နာကြတော့နောင်နာကြတော့ဟောရမယ်ဥစ္စာတွေအဲရုပ်တရားနာတရားများပဲဖြစ်ဖြစ်တဲ့တရားများပဲသဘောတရားများပဲဆိုတာတွေ့တာအဲဒီလိုပဲနောင်လည်းပြန်စဉ်းစားလိုက်တဲ့အခါဒီတိုင်းပဲပြန်တဲ့ရုပ်နာများပဲအသက်ရှင်နေတဲ့အကောင်တွေတရားမရှိဘူးဖြစ်ပြနေတဲ့သဘောတရားများပဲဒီလိုရှင်းတယ်ပြုမှကြည့်ရင်တော့ပိုရှင်းတာပေါ့လေမတိုင်းမှလည်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တဲ့သဘောလေးတွေတွေ့နေတာအဲဒါကြောင့်ယုံနာစုံငါးကောင်းမှုထင်မှုမရှိပါဘူး မြင်နိုင်ကြတဲ့တဘာကြောက်ပါဖြစ်နေရုံနာမြပဲအသက်ရှင်နေတဲ့အကောင်တည်းမရှိဘူးဆိုတာကိုယ်ပဲညာလေးနဲ့ရှင်းရမယ်သောတာပတိမေဖို့မရောက်သေးတဲ့ပုဂ္ဂိုလ်စဉ်စဉ်းစားရင်အကောင်လေးကြည့်တယ်လို့ထင်နေတယ်အသက်ရှင်နေတဲ့အကောင်လေးဘဝကတည်းကဒီဘဝရောက်လာတဲ့ဒီဘဝကနေပြီးနောက်ဘဝသွားမယ်တစ်သက်လုံးတစ်ဘဝလုံးသက်ရှင်ပြီးတော့နေတဲ့အကောင်လေးတကယ်ရှိနေတယ်လို့ထင်နေတယ်အဲဒီလိုထင်တဲ့ဟာအခုမကြည့်ရဘူးတဲ့ဒါသောတာပန်ပဲဆူဆူသားမအောင်တာလေးက

ဒီနိသံယောဇနာနိသုံးပါးသောသံယောဇဉ်တို့ကိုပြယန္တိဘယ်အကုန်ဤသံယောဇဉ်သုံးပါးကင်းတယ်အဲဒီတည်းမှာသက်္ကာရိတိဆိုတာလေသံယောဇဉ်တစ်ခုပဲအပေကြကြောင့်ဖြစ်တဲ့တရားတွေပေါ့လေဒီဒီသက်္ကာရိတိရှိနေတဲ့ကာလပတ်မှာပယ်လေးပါးကလွတ်ပြီးတော့မသွန်နိုင်ဘူးဒါပဲမလို့သက်္ကာရိတိရှိရင်အပေလေးပါးခါခါချင်းကြားတယ်လို့သူတို့တော့မဟုတ်ပါဘူးဇမာရီတဲ့သက်္ကာရိတိရှိနေတာပါပဲဆိုဇမာလည်းဖြစ်နိုင်ပါတယ်ကုသိုလ်ကောင်းမှုကအကျိုးပေးနှဖြစ်နိုင်တယ်ဇာရရင်ဇမာလည်းဖြစ်နိုင်တယ်ဒါပဲမလို့ဒီနေ့ကျရင်

ဗုဒ္ဓေကံကတိဓမေကံကတိသံဃေကံကတိအတနောသိခါယသိခါယကံကတိဒီလိုကျင့်တဲ့အကျင့်တရားသီလသမာဓိပညာအကျင့်တိုင်းယုံပါသည်တရားဆိုတာဟုတ်မဟုတ်ပါလေလားတရားသံဃာရဲ့မြတ်စွာဘုရားဟောတဲ့တရားတွေလည်းဟုတ်မဟုတ်ပါလေလားမြတ်စွာဘုရားဤတရားကျင့်ပြီးသောတာပန်သရဂနာယဟနာရှိတဲ့ကိလေသာတွေဒီစိတ်ပိုင်းကျင့်တဲ့အကုန်လုံးကျင့်တဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုဟုတ်မဟုတ်ပါလေလား ဒီလိုမှဒီလိုယုံမှားတယ်ပြီးတော့သီလသမารိပညာကျင့်နေကျင့်နေတာကအကျိုးရှိတယ်။ကောင်းကျိုးပေးတယ်ဆိုဟုတ်မှာဟုတ်ပါလေလား။ဒါလိုယုံမှားတာ။အဲဒီယုံမှားရတယ်ပဲ။ဘုရားတရားပံကအာယုံမှားမရှိပါဘူး။ဘုရားတရားမရေးတော့လို့သိခါတော့ထည့်မတာဘူး။ဘုရားတရားပံကယုံမှားခြင်းကိုချင်းသီလတယ်။ယုံမှားခြင်းပါလေ။ယရဏသုံးပါးသိခါအားဆိုရင်တော့အကုန်လုံးပါမှာပဲဒါပဲ။ဘုရားတရားပံကတော့သရဏပေါ်စီခြင်းတာနဲ့ လင်္ကာပြီးလို့ထည့်ထားပါတယ်တရားတရားသံဃာအာယုမမရှိတော့တရားတရားသံဃာရဲ့စပြီးယုံမမရှိဘူးတဲ့သောတာပန်ဖြစ်လို့ရှိရင်ဘုရုဇင်ကတော့အခုနေယုံမပဲမဲ့တော့ရာယုံမစရာအကြောင်းကြီးယုံမရတဲ့အခုလောကလောကဘက်ကနေပြီးတော့လောကဘက်ကနေပြီးသူသူကြကြတွေမြင်ရတွေ့ရလို့ရှိရင်အဲကိုဘာသာတရားနဲ့စပြီးတော့တရားတွေပေါ်မှာယုံမခြင်းနဲ့ယုံမဖြစ်တတ်တဲ့ ဘုရားပုံမှာယုံမှဖြစ်ခြင်းနဲ့ဖြစ်တာတဲ့သံဃာပုံမှာယုံမှဖြစ်ခြင်းဖြစ်တာတဲ့ကိုကျင့်နေတယ်ကျင့်နေတယ်ဒါရီအကျိုးပေးမှာမဟုတ်မှဟုတ်ပါမလားနောက်ဘဝတန်မြတ်ရှိတာမှဟုတ်မှဟုတ်ပါမလားစသည်ဖြင့်အဲဒီလိုယုံမှတွေဆိုတာဖြစ်တာတဲ့သောတာပန်ပုဂ္ဂိုလ်အဲဒီယုံမှမျိုးတွေမဖြစ်ဘူးဘာလို့လဲဆိုတော့သူကိုယ်တိုင်တရားတွေတွေ့တာလို့သူကိုယ်တိုင်တရားတွေဖြစ်ဖြစ်တဲ့တရားတွေနိစ္စဒုက္ခအနတ္တတရားတွေတွေ့တယ်ယုံနာသင်္ခါရတွေခဏမစက်ဖြစ်ဖြစ်နေတာတွေတွေ့တယ်အယုံနာသင်္ခါရငြိမ်းတယ်ဆိုရင်နိဗ္ဗာန်တရားတွေ့တာတွေ့တာတော့ကိုယ်တဏ္ဍာမှာငြိမ်းတာများကိလေသာကလည်းငြိမ်းတယ် အဲ့ဒါတွေတွေ့ရတော့ဒီတရားတွေဟောခဲ့တယ်ဘုရားလည်းဘုရားစိတ်တရားမှာပဲမဟုတ်ဘူးလို့ဘယ်နည်းနဲ့မှဖြစ်ဘူးကိုကျင့်ထားတဲ့တရားတွေလည်းတရားစိတ်တရားမှာပဲကိုတွေ့ထားတဲ့အဲတရားတွေနဲ့ပြည့်စုံနေတဲ့သံဃာတွေဆိုတာကိုလိုပဲငါလိုပဲသူများတွေလည်းဒီလိုချင်းပြည့်စုံနေတာပဲဒါတဲ့တို့ကျင်ရင်ဒါတဲ့လည်းပဲပြည့်စုံပြီးသွားနိုင်နေတယ်ဆိုတော့ဒီလိုတရားကျင့်မိကိလေသာကင်းခြင်းနဲ့ပုဂ္ဂိုလ်ပေါင်းသံဃာတွေဆိုတာရှိတယ်ဘုရားလက်ထက်က ယန္နာပုဂ္ဂိုလ်တွေအနာဂါနေသရဂါနေဘုရားပြိနေမှာဇာမိသနာကိုလည်းယန္နာတွေအနာဂါနေသရဂါနေသောတာပန်တွေဘုရတိပေါ်လဲဘယ်လိုပုဂ္ဂိုလ်တွေရှိနိုင်လဲဆိုတာယုံမှမဖြစ်ဘူးဘာလို့လဲတော့ကိုကတည်းကတရားတွေကျင့်ပြီး သောတာပန်တန်ခါကျင့်နေတာကိုပဲယုံမှတော့မလဲပြီးတော့ကိုကျင့်တရားနဲ့စပြီးတော့ကိုကကျင့်လို့မတွေ့ဘူးသားတွေတွေ့မသိဘူးသားတွေသိတာကိုသိတာတော့ကိုကျင့်တရားနဲ့စပြီးတော့သီလကျင့်သမာဓိကျင့်ပညာကျင့်နဲ့စပြီးယုံမှမဖြစ်ဘူး တရားအားထုတ်မထားရင်တော့သီလလောင်းတယ်ဆိုရင်ကျုံသွားဖြစ်နိုင်တယ်အဲကိုယ်တိုင်ကသမာဓိပညာအထုတွေတွေ့တရားအထုတွေတွေ့တာများတွေ့တာတော့ယုံမှမဖြစ်ဘူးအဲဒါကြောင့်တရားတရားပန်းကအာယုံမှမရှိပါနဲ့ဝိသိကိစ္စပန်းလို့ရှိရင်กินသည်တဲ့အတိုင်းဆိုရမယ်တရားတရားပန်းကအာယုံမှမရှိပါတရားတရားလေးကြီးမယောဇဉ်กินသည် ဝိသိကိစ္စသာယောဇဉ်ကင်းသည်သီလဝရပရမသာယောဇဉ်အဲ့ဒါလည်းကျင်းတယ်သီလဝရပရမသာဆိုတာခုနကပြောခဲ့တဲ့အတိုင်းမာရာရေးဆိုင်ရာအကျင့်လမ်းစဉ်တွေပါ။ဗာမယာဝဆင်းရဲမှလွတ်မြောက်ကြောင်းဗာမယာထဲမှာလည်းချမ်းသာချမ်းသာကြောင်းအနေနဲ့ယူဆထားတဲ့အကျင့်မှားတွေအဲဒီအကျင့်မှားတွေအကျင့်ကောင်းဖြစ်အကျင့်ကောင်းနေရ သီလဗရမဏသာခေါ်တယ်အဲ့ဒါကြီးကဘယ်လိုအားလေးလို့သစ္စာမမြင်မခင်မပါလေးခြင်းကားဖြင့်သစ္စာလေးပါမြင်အောင်ကြည့်ရတာလည်းမဟုတ်ဘူးမခင်စစ်ပါမိမိတဏ္ဍာပြောင်းကြည့်ရတာမဟုတ်ဘူးအခုဝိပဿနာရှိတဲ့ပုဂ္ဂိုလ်မခင်စစ်ပါပြောင်းကြည့်နေရတာယူတိုင်းယူတိုင်းအကြောင်းညာအားထုတ်မှုဝိရိယရှိတယ်သမာဝါယမမခင်ခေါ်တယ်အဲ့ဒါပြောင်းအားထုတ်နေရတယ် အဲကျူတဲ့ကျူတဲ့မှားရတဲ့တတိရှိတဲ့သမာဓိမဲ့ခင်ခေါ်တယ်။မှတ်မိတဲ့အာယုံမှာစိစိတ်တည်ကြည်တဲ့သမာဓိဖြစ်တဲ့သမာသမာဓိမဲ့ခင်ခေါ်တယ်။အဲဒါမဲ့ခင်သုံးပါးပဲ။သမာဝါယာမသမာဓိသမာသမာဓိမဲ့ခင်သုံးပါးရှိတဲ့ရှိတဲ့ဖြစ်။ကျူမိတဲ့အာယုံကိုပိုင်းကြပြီးသိတာရုပ်ဖြင့်ရုပ်ရုပ်သဘောတိုင်းနာမ်နဲ့နာမ်သဘောတိုင်းသူ့သဘောတရားလေးတွေသိအဖြစ်ပြက်လည်းပဲသိ။အဲဒီလိုမှားတိုင်းသိသွားတာမြင်သွားတာကသမာဓိခေါ်တယ်။အဲဒီလိုသိအောင်လို့ အဲ့ဒီအာယုံတွေစိတ်ညှို့ပြီးသွားတာကသမာသင်္ကပ္ပခေါ်တယ်သမာဓိတိသမာသင်္ကပ္ပသမာဓိတိဖြစ်ရင်သမာသင်္ကပ္ပပါတာပဲတွေးရပဲအဲအနေစမမြဲတာသိအောင်အပြည့်ပြည့်သိအောင်ဒုက္ခဆင်းရဲသိအောင်အနာတ္တသဘောတရားများဆိုတာသိအောင်အမှန်သိအောင်လို့စိတ်အဲ့ဒီပဲအမှန်ဘက်ကိုစိတ်ညှို့ပြီးတော့ကိုင်းသွားတဲ့သဘောလေး။ဘာမြုပ်တရားတွေကိုအာယုံပေါ်တင်ပေးတယ်ခေါ်တယ်။အမှန်သိအောင်လို့ သမသင်္ကပ္ပကအမှန်တရားတွေသိအောင်ဆွဲပြီးတော့တင်ပေးတယ်လို့ကြားတယ်လို့ဒီမှာကြည့်ကြကွာဒီတရားတွေကဒီလိုပဲဒီသဘောရှိတယ်ဒီလိုဖြစ်တယ်ဒီလိုပြည့်တယ်ဒီလိုမမြဲတဲ့တရားတွေဒီလိုဆင်းရဲတွေပဲပုဂ္ဂသတာမဟုတ်တယ်ဒီလိုသဘောတွေပဲကြည့်ကြတော့ပြပြီးတော့ပေးတဲ့ခဲ့လို့ပဲအမှန်တရားတွေသိအောင်လို့ညုတ်ကိုင်းတဲ့သဘောသမသင်္ကပ္ပကြာနေတယ်လို့လည်းခေါ်တယ်အဲတော့သမာဓိသမာသင်္ကပ္ပမဂ္ဂင်္ဂနာပါ သမာဝါယမသမာသမာသမာတိသမာသမာဓိဒီမဲ့ငါ၃ပါးပေါင်းလိုက်လို့ရှိရင်၅ပါးရှိတယ်ဉာဏ်မဲ့ငါ၅ပါးသမာဓိမဲ့ငါ၃ပါးအဲဒီမဲ့ငါ၅ပါးဖြစ်တဲ့ဖြစ်တိုင်းသီလကတော့ပရမရပြည့်စုံနေတာသမာဝဇ္ဇသမာကမ္မနာသမာဇီဝဆိုတဲ့လမ်းမင်း၃ပါးလည်းပါတယ်အဲဒါမှတ်တိုင်းပါတယ်မဲ့ငါ7ပါးတရားတွေပွားတာကွာအခုကအဲဒီလိုမဲ့ငါ7ပါးတရားလည်းမပွားရဘူးပွားဖို့ရမလိုဘူးတဲ့ဒီလိုအကျင့်တော့ သာသနာ့ဘာသာကျင့်နေတယ်မဂ္ဂင်ရှိပါတရားပါဠိမှာတော့မပါဘူးသာသနာ့တွင်တောင်မှမဟုတ်ဘူးဟောတဲ့တရားတွေရှိတယ်တရားအထုပ်ကိုမလိုဘူးဆိုတာဟောတယ်အဲ့ဒီပုဂ္ဂိုလ်တွေမှာမဂ္ဂင်ရှိပါမပါဘူးသစ္စာမမြင်မဂ္ဂင်မပါလေ့ကျင့်ကားဖြင့်အဲ့ဒီလိုသစ္စာလေးပါးလည်းမမြင်ရဘဲနဲ့မဂ္ဂင်ရှိပါတရားလည်းမပွားများရဘဲနဲ့ကျင့်တဲ့အကျင့်ကောင်းငင်ဘုံကဘုရားသခင်ကိုယ်ကိုယ်ယုံမျှနဲ့ဗာမယဝဆင်းရလွံ့မြောက်တဲ့ဘုရားသခင်တန်ရောက်တဲ့အဲ ရင်းနာပူဇော်ယုံမြနဲ့ဘုရားသခင်သာရောက်တယ်လောမြောက်ဆင်းလွန်မြောက်တယ်စသည်ယုံကြည်မှုတွေပေါ့အဲအိန္ဒိယနေရာတွေဆိုရင်ရင်းနာနေရချွေုံနဲ့မကောင်းမှုတွေပါရောက်သွားတယ်ဒီယုံကြည်မှုတွေအဲဒီယုံကြည်မှုတွေဒါတွေဟာသစ္စာမမြင်တဲ့သစ္စာလေးပါးသိတာပဲပါတယ်သူကမပါဘူးဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာသိတာပဲပါလိမ့်မှာတော့ဘာမှမပါဘူးသိအောင်လည်းအာမထုတ်အောင်မလို့သူတို့ကပြောပါမှာ မဲခင်7ပါးတရားလည်းသူတို့ပွားများတာမဟုတ်ဘူးအဲဘုရားဘာသာထဲမှာလည်းပဲခုဘာဒီမှာတချို့ကတရားအားထုတ်ဖို့မလိုဘူးဆိုတာဒီလိုဟောနေတယ်ဒီအဲ့ဒီမှာလည်းသူတို့လည်းသစ္စာလေးပါးသိတာမပေါ့မဲခင်7ပါးတရားကျင့်ရတာမပေါ့သူတို့လည်းသီလပဒဘာသာတွေဖြစ်ရမှာသစ္စာမမြင်မဲခင်မပါလေ့ကျင့်ကားဖြင့်ချမ်းသာမြဲမည်မယုံကြည်အဲချမ်းသာမြဲမယ်လို့ယုံကြည်နေသေးလို့ရှိရင်အဲ့ဒီတိုင်းလေးကျင့်တစ်ခုခုလိုယုံနဲ့ ငြိရန်ချမ်းသာသွားမယ်တဲ့ယုံကြည်ဆွဲလာမှုပါသီလဗုဒ္ဓဗရမသာခေါ်တယ်အဲဒီသီလဗုဒ္ဓဗရမသာသောတာပန်ပုဂ္ဂိုလ်မှာကျင့်နေရတယ်ဗျာအခုကျင့်ပုံလေးကိုသင်မှာတော့ဟောရတာသစ္စာမမြင်မခင်မပါလိမ့်ခြင်းငါဖြင့်ချမ်းသာမြင်သည်မယုံကြည်ကုံကြီးသီလဗုဒ္ဓသီလဗုဒ္ဓဗရမသာကုံတော်ပြီတဲ့သောတာပန်ပုဂ္ဂိုလ်မှာတဲ့ဒါကတော့သုံးပေါက်ဆိုပြီးတော့ပါရင်တော့အလို့ဆိုလို့ဖြစ်ပေဘူးနဲ့တူတယ်သူကရကြမှာကြတယ်သူလည်းရတော့နေမှာ ထိုင်လိုက်ဆိုသစ္စာမမြင်မဲ့ခင်မပါလေ့ကျင်ငါဖြင့်သံသာမြဲ့မည်ဝယုံကြည်ကုံမြည်သီလဗတာဒီလိုကြည့်ရင်တော့သီလဗတာဗတာမှာမကုန်သေးဘူးဒီပုဂ္ဂိုလ်သစ္စာလေးပါးမမြင်ရဘဲနဲ့မဲ့ခင်ခြေပါမပွားရမရဘဲနဲ့ ဇုံတကူသောလေးခြင်းကလေးလုံးယုံမျှနဲ့အများအားချမ်းသာသွားမယ်လို့ဒီလိုယုံကြည်ယူဆဆွဲလာလို့ရှိရင်ဒီလားမလားမလားလားသာလို့ရှိရင်မကင်းသေးဘူးအခုသောတာပန်ပုဂ္ဂိုလ်မှာလည်းအဲဒီလိုယုံကြည်မှုမရှိတော့ဘူးအဲသစ္စာလေးပါးမြင်မှမဂ္ဂင်7ပါးတရားတွေမိမိသာနာဖြစ်တဲ့တရားတွေရှုပြီးတော့မဂ္ဂင်7ပါးတရားတွေပွားမှဒါမှသာလဲသာမြဝဇင်းကလုံးရောက်နိုင်တယ်ဆိုတာသိတာကိုဒါကြောင့် သီလပရမဏသာကျင်းတယ်ဒီဘဝကမဟုတ်ဘူးနောက်ဘဝတွေလည်းကျင်းသွားတယ်နာကြတယ်သို့သစ္စာမမြင်အဲဒီဝိသိကိစ္စသီလပရမဏသာနာစဉ်၃ပါးပယ်ပြီးတဲ့ဒီပုဂ္ဂိုလ်ဟာသောတာပန်ပုဂ္ဂိုလ်အဲ့ဒါသောတာပန်ပုဂ္ဂိုလ်ပဲဒီသောတာပန်ပုဂ္ဂိုလ်လည်းမြတ်စွာဘုရားသုံးမျိုးခွဲဟောကြတယ်ဧကပိစီဟောသည်တခုသောခန္ဓာမျိုးစုရှိတဲ့ပုဂ္ဂိုလ်ဧကပိစီ ဧကံဘီဇံခန္ဓာမျိုးစိတခုရှိတဲ့တဘဝလူပြည်လောကတဘဝထဖြစ်မယ်အဲလူပြည်လောကတဘဝထဖြစ်ပြီးလို့ရှိရင်ဒါရဟနာဖြစ်ပြီးပြိဋိနိဗ္ဗာန်ဆံမယ်လူပြည်လောကမှာပဲသူဖြစ်မယ်ဒီကြိမ်ပဲဖြစ်မယ်အဲဒီကြိမ်သာဖြစ်ပြီးတော့ရဟနာဖြစ်မဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်ကဧကပိစီရဟန်သောတာပန်ခေါ်တယ် အခုဘဝတော့သောတာပန်မယ်သေတိတရားသောတာပန်မယ်သေပြီးတော့မှလူကြီးအဲ့ဒီဘဝမှာမှနောက်ဘဝကျမှရတာပြန်အဲ့ဒါဧကတိကြီးသောတာပန်ခေါ်တယ်နောက်ကောလံကောလောဟောဒီကောလံကောလကုလတော်ကုလံဂစ္စတိဒီကောလံကောလောအမျိုးကောင်းအမျိုးကြီးတစ်ခုကအမျိုးကောင်းမျိုးကြီးတစ်ခုကိုကြောင်းလွဲပြီးတော့ဖြစ်သွားမယ်သောတာပန်ဒီဘဝရင်သောတာပန်ဖြစ်နေပါပြီတဲ့ဒါပေမဲ့လည်းဒီဘဝတွေရဟနာမဖြစ်ဘူး အတက်မဲ့ဖို့တွေမတက်ဘူးသောတာပန်ဖြစ်နေတယ်ပြီးမဲ့သောတာပန်ဖြစ်နေပြီးပြီးတော့ဖြစ်လို့ရှိရင်တော့နောက်ဘဝတွေမှာအမျိုးကြီးမျိုးမြတ်တွေဖြစ်တယ်သောတာပန်ဖြစ်သွားရင်အမျိုးညာနာမဖြစ်ဘူးဆင်းရဲတဲ့ဘဝတွေမှာဖြစ်ဘူးသံဃာလည်းဖြစ်နေတယ်သူကသက်သာသွားပြီအဲဒါအမျိုးကြီးတစ်ခုကအမျိုးကြီးတစ်ခုပြောင်းပြီးဖြစ်နိုင်တယ်အဲဒါဘယ်နှဘဝဖြစ်နိုင်လို့ဆိုလို့ရှိရင်ဒွေဝတယောဝဆိုပြီးပါဠိတော်မှာတော့ဒီလိုခေါ်ထားပါတယ် ဒါပေမဲ့လို့6ဘဝကြည့်အောင်ဖြစ်တယ်လို့တက္ကရာကတော့ပြောထားပါတယ်ခုနဘဝအောင်မှတူးကြည့်တာပေါ့အဲဒါနှစ်ဘဝဖြစ်တာကြည့်တယ်ဟလာတဘဝကတော့ဧကဝိစီကိုနှစ်ဘဝဖြစ်တာကြည့်တယ်သုံးဘဝဖြစ်တာကြည့်တယ်လေးဘဝဖြစ်တာကြည့်တယ်ငါးဘဝဖြစ်တာကြည့်တယ်၆ဘဝဖြစ်တာကြည့်တယ်အဲဒါကောလံကောလသောတာပန်က၅မျိုးရှိတာပေါ့၅မျိုးအဲ၅မျိုးပဲလူစုတော့တစ်မျိုးတည်းပဲထားလိုက်တယ်ကောလံကောလသောတာပန်နဲ့နောက်ပြီးတော့ ထောဘဝနဲ့သောတာပန်ဖြစ်လို့ခုနဘဝကျမှသောတာပန်ဖြစ်မဲ့ပုဂ္ဂိုလ်ခုနဘဝသောတာပန်ဖြစ်မဲ့အဲဒါသတ္တခတုပရမသောတာပန်အဲဒါလူဘဝဖြစ်လိုက်နတ်ဘဝဖြစ်လိုက်အပြောင်းလဲနေဆိုတာပဲအဲလူဘဝဖြစ်ပြီးနတ်ဘဝတခါဖြစ်ရင်တဘဝပေါ့နတ်ဘဝတခါလူဘဝပြန်လာလို့ရှိရင်တဘဝအဲဒီလိုဘဝအပြောင်းလဲနေတယ်ကွာခုနှစ်ကြိမ်ပြောင်းလဲပြီးလို့ရှိရင်တော့ ဉာဏ်သာပြင်မယ်အဲဒီဘုရားအဲဒါဗတ္တကတုပရမသောတာပန်ခုနကကောလံကောလာတို့ကတော့ခုနဘဝတိအောင်မနေဘူး၆ဘဝ၃ဘဝ၅ဘဝ၃ဘဝ၄ဘဝ၃ဘဝ၂ဘဝအဲဒီဉာဏ်သာပြည့်အခုကတော့ခုနဘဝတိုင်အောင်ပြောင်းလဲပြီးတော့မှဉာဏ်သာပြည့်ဗတ္တကတုပရမသူကအမှုဆုံးပဲအဲဒီသောတာပန်၃မျိုးဘာလို့ကွဲတုံးဆိုအထက်မညာရဖို့ရအာထုံမှုဝိပဿနာထက်သနာမထက်သနာအပေါ်မှာဒီရဲ့ အထမညာရဖို့ရထက်တဲ့တန်တန်အာထုတ်တဲ့ပုဂ္ဂိုလ်ကဧကပိစီတဘဝရဲနဲ့ယန္တာဖြစ်တယ်အဲမထက်တဲ့ပုဂ္ဂိုလ်အနုအညာဆုံးပုဂ္ဂိုလ်ကတတ္တခတုပရမခုနဘဝကြမှာပဲလေအညာဆုံးကတော့အလေအလဝိပဿနာအလေအလမနှုတ်မညာအလေမနှုတ်မထက်အလေအလရှိလို့ရှိရင်တော့ ကောလံကောလာဖြစ်တယ်နှစ်ဘဝနဲ့သုံးဘဝနဲ့လေးဘဝနဲ့ငါးဘဝနဲ့ခြောက်ဘဝနဲ့ရဟနာဖြစ်ပြီးတော့ပရိနိဗ္ဗာန်စာနဲ့အញ្ញံဆုံးဝိပဿနာအ ਨੇ ဆုံးအပြော့ဆုံးသောတာပန်ဘယ်လိုပဲမိနေနေခုနဘဝတော့မကြော်တော့ဘူးလေခုနဘဝတော့ခုနဘဝရှိတဲ့ခါကျရင်တော့ဇုံတစ်ခုတော့အကြောင်းနဲ့အောင်ယူပြီးတော့ရဟနာဖြစ်တယ်အဲ့ဒါကောလံကောလာသောတာပန်ဒါတော့ဘယ်နှပါးရှိတုံးဆိုသောတာပန်က၃ပါး အနာဂံက9ပါးသရဂံက1ပါးသောတာပန်က3ပါးအလုံး9ပါးရှိတယ်အဲဒီ9ပါးသောပုဂ္ဂိုလ်တွေကဥပါဒာတော့မกินသေးပါဘူးသောတာပန်မှာဆိုလို့ရှိရင်ကာမဥပါဒာနဲ့ကာမဂုဏ်အအောင်နဲ့စပ်ပြီးတော့ဥပါဒာနဲ့ဖြစ်သရဂံနဲ့ရှိတာအနာဂံကြတော့ကာမဂုဏ်အယုန်နေတော့မစပ်ဘူးဒါပဲမလို့သာနိတဝေဖြစ်တဲ့ယူဘဘဝအယူဘဘဝနဲ့စပ်ပြီးသာနိတမှုရှိတယ်အဲဒါကြောင့် တို့တော့ကာမှုပါဒရှိတယ်လို့ဆိုရတာပါပဲ၅ပါးနာတကတာ300သောတာပန်၅ပါးအနာတကတာ300သောတာပန်ဆွဲလန်းကြံများဤကိုယ်ပါမလားပဲလေးတာဒါဒီကျင်ရတဲ့ရှိမကောင်းဘူးသောသောနည်းလည်းပဲအကြီးကောင်းတယ် ကိုင်းဆိုရမယ်၅ပါးအနာသကရာဘုံညာသောတာပန်၅ပါးအနာသကရာဘုံညာသောတာပန်နာဂံက၅ပါးတဲ့နာဂံပုဂ္ဂိုလ်၅ပါးဆရာဝေဒတေသနာအတိုင်းပါပဲ အကျဉ်းထုံးလိုက်ရင်တပါးတည်းပါပဲနာနာပါဆိုရင်လည်းစစ်ပုံချင်းရလိုက်ပြီငါမျိုးခွဲတာတယ်သုရဝါဒဘုံရောက်တဲ့အခါမှာရောက်ရောက်ချင်းယ ahanan ဖြစ်တာသူတွေကနေယ ahanan ဖြစ်တာပြီးတော့သက်သက်သာသာနဲ့ယ ahanan ဖြစ်တာတကယ်ချင်းအထုပ်မှယ ahanan ဖြစ်တာအဲဒီရောက်ဝဘုံနဲ့ယ ahanan မရှိသေးဘဲနဲ့အထက်ဘုံတွေတက်ပြီးယ ahanan ဖြစ်တာငါမျိုးသူခွဲတာတယ်နာအဲဒီလို အနာပုဂ္ဂိုလ်၅ပါးလည်းဒီဘဝကသူ့ရရင်သုရဝါဒဖြစ်အဲ့ဒီမှာပြိဋိနိဗ္ဗာန်သံမှုပဲတဲ့ဒီပုဂ္ဂိုလ်လည်းပဲအပယ်လေးပါးကလွတ်ပြီတဲ့ဆွဲလမ်းမှုတော့မကင်းသေးဘူးတဲ့ဒါပေမဲ့ပယ်လေးပါးမကြဘူးဘယ်လိုဆိုပါလဲအရာပုဂ္ဂိုလ်ကတော့အဲကာမဘဝမှာတစ်ခါထပ်ပြီးတော့ဖြစ်နိုင်တယ်အဲကာမဘဝနာပြည်တဲ့လူပြည်ပြန်နာပြည်ရတဲ့လူပြည်လားနာပြည်ပြန်အဲ့ဒီလိုဖြစ်နိုင်ပါလေ ဒါပေမဲ့လို့ပယ်လေးပါးတော့မကြဘူးအဲ့ဒီဖြစ်ရပွားရင်ပြိဋိနိဗ္ဗာန်သံမယ်ရဟနာဖြစ်ပြိဋိနိဗ္ဗာန်သံမယ်သောတာပန်ကတော့ကာမဘဝတဘဝထဖြစ်မယ်နှစ်ဘဝသုံးဘဝလေးဘဝငါးဘဝ၆ဘဝခုနှစ်ဘဝအများဆုံးအဲ့ဒီတရားရှိတယ်သောတာပန်ဖြစ်နေတယ်နောက်ဆုံးမှသူရဟနာဖြစ်အဲ့ဒါရဟနာဖြစ်ပြိဋိနိဗ္ဗာန်သံမှုပဲတဲ့ပယ်လေးပါးတော့မကြဘူးသူဘဝနဲ့နာဘဝပဲဖြစ်ဖို့ပဲအဲ့ဒါကြောင့်ငါးပါးအနာတံ္ဍရာသုံးညသောတာပန် အဲဆွဲလန်းကြံညာဤကိုပါမလပဲလေးတာမစွာသေးဘူးနဲ့တူတယ်နော်ဆွဲလန်းကြံညာဤကိုပါမလပဲလေးတာဆွဲလန်းကြံညာဤကိုပါမလပဲလေးတာအဲဒီကိုပါသောပုဂ္ဂိုလ် ဆွဲလန်းတော့ရှိသေးတာပဲကာမှုပါဒံရှိပါတယ်သောတာပန်ဗရာဏီမှာကာမဂုဏ်အယုန်လေးဆွဲလန်းတဲ့ကာမှုပါဒံကိုရှိအနာဂါနေမှာဆိုရင်ရူပဘဝအရူပဘဝနဲ့စပ်ပြီးတော့သာနှိမ့်တဲ့တဲ့တဏှာဥပါဒံအဲ့ဒါကိုကာမှုပါဒံပဲခေါ်ရတယ်ဒီမှာတော့ကာမဂုဏ်တော့မဟုတ်ဘူးဒါပေမဲ့သူကာမှုပါဒံပဲခေါ်ရတယ်လူချင်းနှိမ့်တဲ့ဆရာသားရာဖြစ်လို့ရူပဘဝအရူပဘဝဆံရဖြစ်တဲ့ ဘောတရားတွေကိုကာမလို့ဒီမှာခေါ်တယ်ကာမဥပါဒမဲအောင်ကာမကိုဆွဲလန်းတဲ့ဥပါဒအဲဒီကာမဥပါဒရှိနေပါတယ်ဒီပုဂ္ဂိုလ်တွေကအပယ်လေးပါမကြဘူးဉာဏ်ဒိဋ္ဌိကသာဝနာတော်အပဖြစ်တဲ့ပရပိုက်တွေဒိဋ္ဌိတွေကသူတို့ထင်ရမြင်ရတွေပြောတာပဲဥပါဒရှိရင်အပယ်လေးပါကမလို့သေးဘူးဘယ်သူဖြစ်မလို့ဘူးဆိုတာဒါကသူတို့မသိဘဲနဲ့ပြောတာတဲ့ဥပါဒအကျိုးရှိပေမဲ့လို့အဲဒီသောတာပန်သရဂအနာကအကျဉ်းချုပ်တော့သုံးပါပါပဲ အဲ့ဒီပုဂ္ဂိုလ်တွေပဲလေးပါးမှလူပြီးလို့မြတ်စွာဘုရားဟောပါတယ်ဟောပြီးတော့မြတ်စွာဘုရားပြီးရင်ကမဟောသေးပဲဟာပေါ့နာတဝယံပါရိသာရိပုတ္တအယံဓမ္မပရိပါနာတဝယံပါရိပုတ္တဓမ္မပရိယာယောပฏิပါတိဘိက္ခုနာဘိက္ခုနီနာဥပါဒကနာဥပါဒိကနာအဲယဟန်ယဟမိမဥပါဒကကြဥပါဒိကမိမတော့ဒီတရားကိုဟောဖို့ရသေးကမပေါ်ပဲသေးဘူးတဲ့ မသိတာတော့မဟုတ်ဘူးပေါ့လေဟောဝေရအချိန်မကြာသေးလို့မြတ်စွာဘုရားဟောဝေရသိတယ်ပေါ်မလာဘူးဟောလို့သိပေါ်မလာဘူးမဟောသေးဘူးဘာကြောင့်လဲဆိုလို့ရှိရင်မာယိမန္တမသုတ်တော်ပမာရမဟာရိန္ဒုဤမန္တမဒီတရားကိုသုတ်တော်ကြား၍တေတောသောတပန္တရာကနာကတို့သည်ပမာရမေ့လျောခြင်းကိုမဟာရိန္ဒုမဆောင်ပါစေကုန်လေအဲဒီလိုနှလုံးသွင်းပြီးကြတာမဟုတ်ခဲ့ဘူးဒီတရားကြတော့ ဘောဓဘာပုဂ္ဂိုလ်တွေကလည်းပဲတို့ဘယ်လေးပါမကြနိုင်ဘူးရဲ့အဲတက္ကရီဝိသိကိစ္စတွေကင်းနေပြီဟွန်းတက္ကရီဝိသိကိစ္စကင်းသောတာပန်ဖြစ်နေပြီဒါမြတ်စွာဘုရားဘယ်လေးပါမကြနိုင်ဘူးလို့ဟောတယ်ဆိုပြီးတော့ဘယ်လေးပါမကြတော်ပါပြီဆိုပြီးတော့တချို့ကရှိတရားမတူဘဲနဲ့ဒီနေမဲနာရနေတဲ့ပုဂ္ဂိုလ်ရှိနေမယ်သရဂာနေရတဲ့ဒီတိုင်းအနာဂာနေရတဲ့ဒီတိုင်းပဲအဲမေးလျော်ပြီးတော့နေကြမယ် အဲဒီလိုမင်းလေးကပေါ့ရော်နေမစိုးလို့တဲ့မြတ်စွာဘုရားတရားမဟောသေးဘဲနဲ့ခြံသားတယ်လို့ဆိုရဲတရားလည်းမြတ်စွာဘုရားလည်းခြံတဲ့ခါလည်းခြံတယ်လို့အကျိုးရှိတာလည်းခြံပါတယ်အကျိုးမရှိတာတော့မခြံဘူးဒါပေမဲ့လို့ခုတော့ဗာသေးလို့ဟောတော့ဆိုတော့အခုတော့ပညာရိပ်ပါရင်ကဘာတိတော့အမေးရှိလို့တဲ့မေးတော့မဖြေလို့မဖြစ်ဘူးတဲ့ဒီဥစ္စာအဲအစွဲလန်းရှိရင် ဘယ်လေးပါးကမလို့ဘူးဆိုတာဟုတ်ပါသလားဆရာလို့ရှင်သာရိပုတ္တရာကတိုက်ရိုက်မမေးတာတခုပဲဟိုကဒိဋ္ဌိတွေကတော့ဒီလိုပြောနေပြီဆရာဘယ်နဲ့တော့အစွဲလားရှိရင်ဖြင့်သေသွားရင်အကုန်လုံးပယ်ကြတယ်လေပယ်ကြနိုင်နေတယ်လေဒီလိုဟောနေပါတယ်အဲ့ဒါမှန်ပါသလားဟုတ်ပါသလားဆိုတော့မဖြေလို့မဖြစ်ဘူးလားဖြေမှဖြစ်တော့မှာဘူးအဲအပိစာယပါရိပုဒ္ဓဓမ္မပရိယာယပညာရိပါယေနဒေတိတော့ ပါရိဗုဒ္ဓပါရိဗုဒ္ဓအပိစသို့တော်လည်းယံဓမ္မပရိယာယောဤတရားဒေသနာပညာရိပါယေနအမေသဘောအချင်းလေဒီတော်ဟောလိုက်တာတဲ့အမေရှိတော့အမေရှိတာမဖြစ်မဖြစ်လို့ကိုဟောလိုက်ရတာတဲ့နတ်သားကြီးကအဲဒီတော့မှဟောတာပဲဒါတော့ဒီဒေသနာထောက်ဆလို့ရှိရင်သောတာပန်ဖြစ်ရုံနဲ့တို့ပဲမကြောက်ဆိုတော့ကိုယ့်အကိုသိနေတာမဟုတ်ဘူးဒါတရားဟောမှသိဒါကဖြစ်ရုံနဲ့လည်းပဲဒီလိုပဲမသိနိုင်ဘူး အနာဂံဖြစ်ုံနဲ့တောင်မှမသိနိုင်သေးဘူးဆိုတဲ့အဓိပ္ပာယ်ဒီမှာပါတယ်အဲဘိညာဉ်တွေပါလေရရင်တော့သူသိမှာပေါ့လေဘိညာဉ်တွေမရလို့ရှိရင်တော့အနာဂံလည်းပဲအနာဂံဖြစ်ုံနဲ့ပဲလေးပါမကြတော့ဘူးဆိုတာကိုယ့်အကိုယ်သူကမသုံးပြနိုင်ဘူးဆိုတာအဓိပ္ပာယ်ဒီဒေသနာထဲမှာပါပါတယ်အဲတော့ပဲလေးပါပဲလေးပါမှလွတ်မြောက်တဲ့ပုဂ္ဂိုလ်ရသော်ဗျာဒေသနာရကိုယ်ပါအချင်းချုပ်လိုက်လို့ရှိရင်အနာဂံကတစ်ပါးသရဏတစ်ပါးသောတာပန်တစ်ပါးအဲ့ဒါတော့ တရားထုံးနေတဲ့ပုဂ္ဂိုလ်တွေကသိရတယ်ကြားဘူးဘုသူလာတွေဖြစ်ပြီးသားပါပဲပြီးပြီးသားတွေပါပဲဒါပဲမလို့သူတွေမှာအကြောင်းအားလည်းသာဟောလို့ဒီတရားပြည့်စုံတော့ဟောတာပြည့်စုံတော့ဟောတော့မကြားဘူးလားဒီနဲ့ကြားတာပေါ့ဒီဒါပဲမနဲ့ဆော့ပြလို့တော့အတိုင်းဘယ်လေးပါမကြတော့ဘူးလို့ကိုယ့်အကိုစိတ်ချနေမှလည်းမေးရတော့မနေကြမှလို့ကဒီတိုးတဲ့နေတိုးတဲ့အားထုတ်အောင်အဲဒါအဲဒီလို သောတာပန်တရားကအနာဂံဖြစ်အောင်ဘယ်လိုလုပ်အားထုတ်ရမလဲဆိုတာဟောဝေရလည်းလိုးလာတာပေါ့ပြီးတော့ဒီမှာတရားကအဲဒီသောတာပန်တရားအနာဂံအရိယပုဂ္ဂိုလ်သာမဟုတ်ဘူးနိဗ္ဗာန်ထာဝရကုသိုလ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လည်းပဲသောတာပန်လိုပဲသူလည်းပဲလေးပါးကလွတ်တယ်လို့အဲဒီအဲဒီလိုတရားပွင့်တာပါလေအဲဒါတနည်းဟောပြီးဟုတ်ဝိသုဒ္ဓိမဲ့တော့ဒီပြည့်နေရာမှာဟောထားတာတွေရှိပါသေးတယ် သုလသောတာပန်နဲ့အကြောင်းနဲ့ယုံနာယုံနာနှစ်ပါးအကြောင်းကျိုးတွေပြီးလို့ရှိရင်ဖြင့်သုလသောတာပန်ခေါ်တဲ့အဲသောတာပန်တော့မဖြစ်သေးဘူးဝိပဿနာယောဂီပုဂ္ဂိုလ်ပဲရှိရတာပဲသူလည်းပဲလေးပါလွတ်တယ်တဲ့အဲဒါကဝိသုဒ္ဓိမေကဆိုတဲ့သူ့ရဲ့မိယာသက္ကရာကမိယာပါဠိတော်ကတော့အလဂရုပမသုတ်ဆိုတာပြီးတယ်မူလပါဏာတမှာအလဂရုပမသုတ်မွေဖားတဲ့ဥပမာနဲ့ပြပြီးတော့ခေါ်တဲ့တရားကို မွေဖမ်းတဲ့ပုဂ္ဂိုလ်အလာမဲ့ပုဂ္ဂိုလ်တွေမွေဖမ်းတဲ့ပုဂ္ဂိုလ်တွေလင်းလင်းမာမာနဲ့ဖမ်းလို့ရှိရင်တော့မကြိုက်ဘူးအတိုင်းမခံရဘူးမလင်းမာမာပဲနဲ့သွားဖမ်းလို့မတမ်းမသိပဲနဲ့မွေသွားဖမ်းလို့ရင်မွေကြိုက်ခံရသေးတယ်အဲလိုပဲမြတ်စွာဘုရားကြီးတရားတော်တွေကိုနီလာမမှန်မဲနဲ့သင်ကြားလေ့လာလို့ရှိရင်ဖြင့်ကိလေသာမပယ်နိုင်မဲနဲ့ကိလေသာတွေပွားတယ်တဲ့သူစာပေကျမ်းကနေအသင်း အဲဒါတွေကျမ်းကနေသင်တတ်လို့ရှိရင်သူများကိုနှိမ်ဖို့ချိုးဖဲဖို့အဲဒီလိုသင်ထားတဲ့ပုဂ္ဂိုလ်ရဲ့ရှိတာကိုများသောအားဖြင့်ဒီစာသင်တဲ့ပုဂ္ဂိုလ်ရဲ့အဲဒီလိုစိတ်တွေရှိတာတဲ့မာမာနတွေနဲ့သင်ညာကြင်ညာအာစာကြပုဂ္ဂိုလ်ချင်းနဲ့ကြင်နာပဲဘုန်းကြီးတွေချင်းချင်းနဲ့ကြင်နာကြံရေးဆရာတဘာနဲ့တဘာနဲ့ကြင်နာပဲတရားဟောပုဂ္ဂိုလ်တဘာနဲ့တဘာနဲ့ကြင်နာပဲဒီလိုအားတွေရှိရအဲဒါတွေကမွေကိုအစိတ်ပြင်းထန်တဲ့မွေကိုနီလာမမှန်မဲနဲ့ ဖွမ်းတယ်သွားကြိုက်တယ်တူတယ်မူကြိုက်ခံရပြေးလိမ့်မယ်ဒုက္ခဖြစ်လိမ့်မယ်ဥစ္စာတွေအဲ့ဒါတွေကတရားတော်တွေဟောတာကိလေသာကင်းမှုတွေဟောတာပါလေဒီတရားတော်တွေသင်ကြားလေ့လာကိုယ်တိုင်လည်းကျင့်သူများလည်းကျင့်ကိလေသာငြိမ်းမှုရပဲသိကျပြီးတဲ့မြတ်စွာဘုရားဟောတာဒါပေမဲ့လည်းအဲ့ဒီမြတ်စွာဘုရားတရားတော်တွေအမိပြုပြီးတော့ငါတတ်တယ်ငါသိတယ်ငါဘသူတဲ့သားတယ်ဆိုပြီးတော့အဲသူတို့ဘာတွေချိုးဖဲဖို့ရတယ်အဲဒီတော့စိတ်မှန်မှန်နာတွေဖြစ်တာလေ အဲဒီတော့ဖြစ်တာအကြောင်းပြုမြတ်စွာဘုရားအလကားရုပမာသုတ်စွာဟောတာအလကားရုပမာသုတ်အဲဒီအလကားရုပမာသုတ်မှာညာနာပုဂ္ဂိုလ်မြတ်စွာဘုရားသွားခါဒဒီတရားတွေကောင်းစွာဟောထားတယ်ပုံမှန်နည်းနည်းပဲဟောထားတယ်လျှို့ဝှက်ထားတာမရှိဘူးနဲ့အဝအစုံနှုံများကိုဖယ်ပြီးတော့ဝိုကောင်းနေကြီးတဲ့ဝတ်ဆင်ပေးထားတယ်လို့ပဲတဲ့မြတ်စွာဘုရားတရားတော်တဲ့အစုံနှုံတွေ အဲအစုပ်ပြတ်တွေအညာအဖြစ်နေမပါဘူးတဲ့တရားမှာအကောင်းကြီးတယ်ပဲတရားတွေကတော့အဲဒီတရားတော်မှာပြည့်စုံနေခြင်းတဲ့ပုဂ္ဂိုလ်တွေယန္နာဖြစ်တဲ့ပရိနိဗ္ဗာန်ဆံတယ်အနာဂံဖြစ်တယ်ဓမ္မပြည်ရောက်ပြီးတော့ပြိဋိဘံစံတယ်မောတာဗံသဂရာကံသဂရာကံဖြစ်လို့ရှိရင်ဒီကျိန်းသာကာမဘဝမှာဒီကျိန်းသာပြန်လာပြီးတော့ဉာဏ်ဖြစ်မောတာဗံဖြစ်လို့ရှိရင်မောတာဗံဖြစ်လို့ရှိရင် အများဆုံးသတ္တခတုပရမ9ကြိမ်ခန္ဓာဘဝကကာမဘဝဖြစ်ပြီးတော့ယာနာဖြစ်တယ်အပယ်လေးပါးကလွတ်မြောက်တယ်ဒီလိုဟောပြီးတော့နော်သတ္တနုတာရီဓမ္မနုတာရီဆိုတဲ့မဂ္ဂထံပုဂ္ဂိုလ်တွေလည်းဟောလိုက်သေးတယ်အဲဒီမဂ္ဂထံပုဂ္ဂိုလ်တွေလည်းပယ်လေးပါးမှလွတ်မြောက်တယ်ဆိုပြီးဟောတယ်အဲဒီတော့ဟောတဲ့နေရာမှာနောက်ဆုံးအဲရေတံမဟိတရာမတံဗိမမတံသဗ္ဗေတိသက္ကပရဏာဆိုပြီးတော့ဟောတာ ရေတန်းခြင်းပုဂ္ဂိုလ်တို့အားမိငါဗျာ၌သရမတံယုံကြည်ခြင်းမြတ်သရတရားယုံကြည်ခြင်းသရတရားမြတ်သည်အတ္တိရှိ၏ပေမမတံကြည်ညိုခြင်းမြတ်သည်အတ္တိရှိ၏သာဝေအလုံးစုံသောတို့သရကြည်ညိုသောပုဂ္ဂိုလ်တို့သည်သက္ကပရာယနာနတ်ပြည်လင်းသုံးသလာရာရှိကုန်ရှိကြလေကုန်၏ မြတ်စွာဘုရားအဆုံးသအဲ့ဒီတရားကာရအဆုံးမှာပါတယ်ဧတမယိတရာမတ္တငါဘုရားအပေါ်မှာသရာယုံကြည်ခြင်းမြတ်ကြီးညိုမြလေးပဲတရားတော်ရင်ထူးခြားခြားမသိသေးဘူးပေါ့လေဝိသမသာရခေါ်တဲ့သရာတရားတွေမရှိသေးဘူးမဘုနိဗ္ဗာန်တော့မသိသေးဘူးအဲသောတာပန်သောတာပတိမဲ့လည်းမရောက်သေးဘူးကိုယ်လည်းမရောက်သေးဘူးအရိယာဖြစ်တော့မရောက်သေးဘူး မရာတရားမျှယုံကြည်ယုံမျှကြည်ယုံမျှလေးပဲရှိတယ်ဒီလိုပုံကိုယ်တွေလည်းရှိပါတယ်အဲဒီလိုယုံကြည်ယုံမျှကြည်ယုံမျှရှိရင်ကိုယ်ပဲဒီပုံကိုယ်တွေကသက်ကပရာယနာနတ်ပြည်နဲ့လာရရှိပြီနတ်ပြည်ရောက်မယ်ပယ်လေးပါမကြဘူးလို့ဆိုတာပါနည်းနည်းမြတ်စွာဘုရားဟောတဲ့ပါဠိတော်လားအဲ့ဒါဘာလို့ဆိုလို့ရှိရင်ဝိပဿကပုဂ္ဂိုလ်တွေဟောတာတဲ့ဝိပဝိပဿက ဝိပဿကပုဂ္ဂလာအဋိဒေတာဆိုပြီးတက္ကနာကအဲဒီသရတရားမြတ်ရှိဒီညိုယုံမြတ်ရှိတဲ့ပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်တွေလဲဆိုဝိပဿကပုဂ္ဂိုလ်တွေဝိပဿနာယောဂီတွေပဲဝိပဿနာယောဂီပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေမှာအရိယာဓမ္မသင်ရောအရိယာဓမ္မောနတ္တိရည်တရားယုံကြည်ယုံမျှပြန်ဒီပြန်ထူးဆန်းတဲ့အရိယာဓမ္မတော့သူတို့မရှိသေးပါဘူးတဲ့ဒါမှမဟုတ်တတ္တေတိပါဏ ဗရာမတဗိမမတဟောဒီမြတ်စွာဘုရား၌မြတ်စွာဘုရားတရားလုံးစုံသိတော်မူတဲ့မြတ်စွာဘုရားပစ္စလေးပါးတရားမှန်တိုင်းသိပြီးတော့တို့လည်းသိအောင်ဟောတော်မူခဲ့တဲ့အဲဒီလိုသဒ္ဓါတရားတော်သူ့မှာရှိတယ်သဒ္ဓါမတံဗိမမတံညာယုံကြည်ုံမြတ်ညုံမြတ်သဘောလေးတော်သူ့မှာရှိပါတယ်အဲဒီလိုပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးပြောတာတဲ့ဝိပဿနာပုဂ္ဂိုလ်ကြီးဝိပဿကဘိက္ခုနာဟိ ဝိပဿနာပဋိပေတဝါနိဗ္ဗာန်နံသာသာဝလေဧကာဒရာဧကံပေမံဥပ္ပေသတိသာသရာယထေနပေမေနဟထေကေတဝတေကေတပိတာဝိယဟွန်ဒီသာရဆရာဝင်အဲဝိပဿနာဘေကုဏံဝိပဿနာရှုသော ယဟန်တော်တို့ကယဟန်ကိုပြဏာပြီပြောတယ်လူတွေလည်းပါတာပါတယ်လူတွေလူတွေအားထုတ်တဲ့လူတွေရောမှုရောယဟန်တွေကိုပြောတယ်ဝိပဿနာဝေကုဏဝိပဿနာရှုတာယဟန်တို့အားဝိပဿနာဝိပဿနာပฏิပိတောဖြစ်စေ၍နိဗ္ဗာန်နံနေကုန်သည်ရှိတော်ဧကံတခုသောဧကတခုသောတရားယုံကြည်ခြင်းသည်ဧကံတခုသောပေမံကြီးညိုခြင်းသည်ဥပ္ပစေတိဖြစ်ပေါ်၏တရားထုတ်တဲ့ခါကလားဒီကမဖြစ်သေးတဲ့တရားတရားဖြစ်တာယုံကြည်တဲ့တရားတရားဖြစ် ကြီးညိုတဲ့တရားတွေပြည့်လာတရားအမထုတ်ခင်ကမီယိုဗလာယုံကြည်တယ်ဒီလိုတရားတရားလည်းရှိတာပါပဲဒါပေမဲ့လည်းအဲ့ဒါကိုမပြောသေးဘူးဒီဥစ္စာတရားထုတ်နေတဲ့အခါမှာဖြစ်လာတာတဲ့တရားထုတ်တဲ့အခါကလည်းအထုတ်ခါသာမဖြစ်သေးဘူးအမှားလေးကောင်းလာပြီဆိုရင်ဖြစ်လာပြီလို့ဆိုတာဟုတ်ဖြစ်တဲ့တရားတရားယုံကြည်လာဒီတရားကောင်းတဲ့တရားပဲဒီတရားဟောတဲ့ဘုရားလည်းပဲမြတ်စွာဘုရားအစ်စ်မှန်ပဲ တရားအမှန်တန်ကောင်းတဲ့တရားပဲလို့တရားနဲ့စပ်ပြီးတော့ဘုရားပေါ်မှာယုံကြည်မှုတရားတရားဖြစ်လာတယ်အဲယုံနာလေးအဲတမာရီမဖြစ်ခင်ကသောသောပိုင်းကမဖြစ်သေးဘူးတမာရီလေးဖြစ်လာရင်ကိုတရားတရားနည်းနည်းတော့ဖြစ်လာပါတယ်မဇ္ဇရာအာယုံနဲ့မစိတ်နဲ့မဇ္ဇရာအာယုံနဲ့မစိတ်နဲ့ပေါင်းနဲ့ပိန်နဲ့ထိုင်နဲ့ထိရသူ့အာမနဲ့သူတခါတဲ့အညာကြိုက်ပြီးတော့လာတမာရီဖြစ်လာအဲဒီခါကလာတရားတရားဖြစ်လာ အဲဒီကစပြီးတော့ဖြစ်လာတာယုံနာလေးတွေပိုင်းခြားပြီးလာတယ်မှားတယ်အာယုံကတရားမှားပြီးတဲ့စိတ်ကတရားအပိုင်းပိုင်းလေးတွေနဲ့ထင်လာတယ်ဟွန်းတရားတရားဖြစ်လာအတူအချင်းတော့ဥရိယဗျာညာဒီအာကြီးဖြစ်တာပါပဲယုံနာဖြစ်တဲ့ကလေးစီတဲ့ကရောင်နဲ့ပိရိပါဒတွေဖြစ်တရားတရားတွေဖြစ်ချင်းနောက်နောက်သတင်းမှပြန်မှဖြစ်တော့မှကိုကကုံတော့ပါလိမ့်ချင်းနောက်သတင်းကြမှာပြောအဲဒီတရားတရားဖြစ်တယ်မဖြစ်ဘူးသေးမှုနဲ့တရားတရားဖြစ်လာတယ်တာယသရာယာထိုးသရာတရားကသင်္နပင်မိနာထိုးကြည်ညိုမှုက အာတိခေတဝလက်ကိုဆွဲကမ်း၍သက်ကြီးသတိတော်ရနတ်ပြည်မှာတင်ထားပြီးတဲ့ကဲတော့ဝန်ဒီဖြစ်ကြလေယုံအဲဒီပုဂ္ဂိုလ်တွေအဲဒီလိုဖြစ်လာတဲ့သရာတရားလေးကနတ်ပြည်ဆွဲတင်လိုက်တယ်လို့ပဲဟုတ်လားရှင်းနေကြင်နေကြနေတဲ့ပုဂ္ဂိုလ်အားမရှိတဲ့ပုဂ္ဂိုလ်ကိုအားရှိတဲ့ပုဂ္ဂိုလ်ကနေပြီးလက်မောင်းကနေပြီးဆွဲမတင်လိုက်တယ်လို့တကားလဲအဲဒီသရာတရားလေးကတရားထုတ်တဲ့အခါဖြစ်လာတယ်သရာတရားလေးနာမည်ကောင်းတဲ့ဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေ တချို့နှစ်ရက်သုံးရက်ဆိုဒီသရာတရားဖြစ်လာတယ်တချို့လည်း၅၆ရက်မှဖြစ်လာတယ်အဲဒီသရာတရားလေးဖြစ်လာရင်ဒီသရာတရားလေးကမပြောက်ခွဲနေနိုင်မယ်ဆိုရင်လေအဲဒီပုဂ္ဂိုလ်တော့သိကြပြီဒီပြင်တရားမရောက်ခြင်းနဲ့ဘာပဲမရောက်ရောက်ရောက်နတ်ပြည်ရောက်မှသိကြတယ်ဒီဥစ္စာကတော့လက်ကခွဲပြီးတော့မတင်လိုက်တယ်လို့ပဲတဲ့နတ်ပြည်မြင်သရာရေးတယ်သိအားရကြကောင်းတယ်မှာဒါသရာရထိုးယုံကြည်မှုသရာတရားကဒီနာပင်မင်းကထိုးကြီးညိုမှုကဟတ်တေကေတဝါလက်ကိုဆွဲကိုင်း၍ သက်ကြီးတပိတာဝိယနာပြင်းနဲ့ထားကုန်တဲ့ကဲနာပြင်းနဲ့တင်ပြရကုန်တဲ့တော့ဟွန်းဒီဖြစ်ကုန်ရင်နာပြင်းတင်ပေးတဲ့ဘယ်လိုပါပဲနိဒာဂတိကာကိရဣတေဣတေဤသို့သောဝိပဿနာယောဂီပုဂ္ဂိုလ်တို့သည်နိဒာဂတိကာကိရမြဲသောဂတိရှိကြတဲ့သက္ကရာဆရာကြီးဒီလိုပုဂ္ဂိုလ်တွေဂတိမြဲတယ်လို့ဆိုပါလေ။ဘောရဏကထေရပါဏရှေးဆရာများရှင်းမတင်များတို့သည်ကဒေဝရူပံဘေကုံဤသို့သောရှိသောယောဂီယံကို သုလသောတာပန်တော်တိသုလသောတာပန်ဝေဝရန္တိခေါ်ဆိုရကုန်၏ဒီကဆရာတွေကတော့ဒါသုလသောတာပန်လို့ခေါ်တယ်အဲဒီကသုလသောတာပန်ကိုနေရာဝိသုဒ္ဓိမေကပြထားတာကိုအဲဒါလည်းနောက်သတင်းကြမှာဟောရမယ်အချိန်ကြီးပါဘူးဒါလည်းဆောင်းမှုကလေးဆိုပြီးတော့တရားသိညာလျောင်းလေးနိုင်သောသွားအဲဘာလဲတော့ယုံနာနှောယုံနာနှောအကြောင်းကျိုးမြတ် သိကသုသောတသောယုံနာနှဝကြောင်းကြိုးမြသိကသုသောတာယုံသောတာပန်ဒီကလည်းကြားဘူးနေကြတာပါတရားတွေဒါပဲမဲ့လို့အကြောင်းညွှန်တဲ့အခါအခွင့်ပင်လာတဲ့ကဘုညာထဟောတော့ပို့ပြီးတော့ရှင်းသွားတာပါလေ နောက်တစ်ခါလာပြီးကြမှာတော်တယ်လာပြီးကြမှာဆက်ဟောရအောင်ဘုံညာကြားရကြတဲ့နားနေတယ်ကိုတိုင်းကနေတရားသိရမယ်အလုံးလိုက်ဆိုကြအမြဝေဝိတရားသိရယနေ့ဖို့၌သမုဒ္ဒောပြုစုပွားများအာထုအပ်သောအာနာကုသိုလ်သီလကုသိုလ်အာနာကုသိုလ်ရာဟောရသောကုသိုလ် ဘုရားနာရသောကုသိုလ်ဝေယဝိသဆောင်ရွက်ရသောကုသိုလ်စရှိသောဒီကောင်းမှုပေါင်း၏အဖို့ပါကောမိဖတို့အားမြတ်ပေးဝေပါကော၏တရားသမားတို့အား ပေးဝေပါကုန်၏သွေမျိုးတို့အားမြတ်ပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းအားမြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝါအပေါင်းတို့အားလည်း မြတ်ပေးဝေပါကုန်၏မိဖတော်မှာစ၍လုံးစုံသောသာအပေါင်းတို့သည်အမြရကြ၍ကိုယ်စိတ်နှစရာသမ္မာကြသည်ဖြစ်ပါစေကုန်သတည်းညာ Yeah.